1969ခုခရစ်နှစ်2009ခုဘုဒ္ဓဟေမန္တ6လရာသီတစောင်းနတ်တော်လာတန်31ရက်နေ့ညငါရန်ကုန်တိုင်းဘင်းနောင်ပွဲယုံတန်းဗရောပင်လန်းထိတ်တွင်ရှင်ရင်ကျင်းပါအပ်သောဒုတိယအကြိမ်ဓမ္မသမင်ထိုဓမ္မသမင်ဝဲအရှင်မြတ်၅ပါးတို့ဓမ္မဒါနတရားအလူတော်ကြီးပေးကြမှာဖြစ်ပါတယ်။ ပထမညဓမ္မတေရီဇာတော်ဗရဏကောသံလဒုတိယညဘုန်းကြီးတို့တတိယညကဘုန်းကြီးတို့ရဲ့တပည့်ဗရဏပညာသောတမြန်းဇာတော်သတုထညကဒေါက်တာရှင်ကောဝိဒမဇမညကြတော့ဓမ္မဒုတအရှင်ရှိကိဏပေါင်း၅ပါးတို့ကမိမိတို့မြေယာရှုတော်ကပိဋကတော်လာဒေသနာဓမ္မတွေနဲ့တရားဓမ္မများအား အသိဉာဏ်ရကြရှိဖို့ဆိုပြီးတော့ဟောပြပေးလို့ရမှာဖြစ်ပါတယ်တရားဓမ္မများကဆုစိုက်သိချစ်စွာနာယူပြီးတော့ပြင်းစရာရှိတာပြင်းပြုစရာရှိတာပြုခြင်းဖြစ်မသိမီရှိဖို့ကာလကောင်းမှုအဝဝဝပြည့်စုံအောင်အထောက်ကြပါလို့အမှားစကားပြောရင်ဘုရားဘာသာမြန်မာနယ်ဝဲသူတော်ရှင်တို့ရဲ့ထုံတန်းစင်လာအယတာယီနာယီသေးသေးကြီးကြီး ကုသိုလ်လုပ်ငန်းတိုင်းမှာရှေးဥစွာရှေးခုကြောလို့ကရဏဂုံဆောက်ပြီးကသီလများခံယူကြမြဲဖြစ်ပါတယ်။အဲဒီလုပ်ငန်း၃မျိုးဟာဘာသာရေးကျမ်းခင်အောက်ခံဖောင်ဒေးရှင်းလုပ်ငန်း၃ခုဖြစ်ပါတယ်။မဖြစ်မနေဘာသာရေးဘက်ကပြုကြတဲ့လုပ်ငန်း၃မျိုးတနည်းပြောရရင်ပုဗ္ဗကိစ္စကုသိုလ်ရဲ့ရှေးပြေလုပ်ငန်း၃ခုလို့ဆိုရမှာပါ။အဲလိုပြုလုပ်တဲ့အခါ ဇာဝုများမှာအောက်ခံ foundation ခိုင်မာမှ အထက်အထက်အဆင့်တဲ့အလေးချိန်ဝိတ်တက်လို့ရပါတယ်အဲဒါကြောင့်ရှ िख ုကြောတဲ့အခါမှာတိအပြစ်ရှိခကြည်ပါစေ နှစ်ကောင်းညိုချမ်းသာဖြစ်ပါစေဒီရွယ်ချက်နှမျိုးပါရပါမယ်ဒီရွယ်ချက်ဘယ်နှမျိုးတိအပြစ်ရှိခနှစ်ကောင်းညိုချမ်းသာ စေရေချိုးတဲ့အခါညီကြီးစင်ကြယ်ပါစေကျမ်းမာရေးမြတ်တာပါစေဒီလိုရည်ရွယ်ချက်နှမျိုးနဲ့ရေချိုးကြအဝတ်တဲ့အခါမှာလည်းရှဲကြောက်ဘုံလွန်ကာကွယ်ပါစေအဘူအေးချမ်းမာရေးမြတ်တာပါစေဒီလိုရည်ရွယ်ချက်နှမျိုးနဲ့အဝတ်ကြရပါတယ်မှန်ရဲ့လား ရှိကိုယ်တဲ့အခါမှာလည်းတိအပြစ်ရှိကကြည်ပါစေနဲ့ကောင်းကျိုးချမ်းသာဖြစ်ပါစေဒီလိုရည်ရွယ်ချက်နှမျိုးနဲ့ရှိခိုးရဘယ်လိုပုဂ္ဂိုလ်တွေပေါ်ပြစ်ရှိနိုင်တယ်လဲဆိုရင်ဘယပစ္စည်းကယဟန္တာဝေယမိနိဖဂုံကြီးဆရာဧကမဟောကားတရားပြခင်မုန်ကြီးတယုတ်အချင်းချုပ်သိတ်ထုတ်မကုံညာတိ ဘုရားနှင့်ပိစိကဗုဒ္ဓရှင်များများသုံးယဟန္တာများနှင့်သံဃာတော်များလေးရှင်သာရိပုတ္တရာရှင်မဝလာတို့တဲ့လေဝရလက်အရာအစုံ9အမေ6အဖေ9မျိုးရိုးတဲ့ကသတိခါကုံဝါကြီးမှလေးစားထိုက်တဲ့ဥကြီးဥလေးဘာကြီးဘာတွေရီကြီးရီလေးတွေးကြီးတွေးလေးအကူအမစတဲ့ပုဂ္ဂိုလ်တွေ ရှစ်လောကီလောကုတ္တရာပညာသင်ပေးတဲ့ဆရာကိုကြီးပွားရေးစီးပွားရေးလူမှုရေးအိမ်တော်ရေးပညာရေးကျမ်းမာရေးတို့၌အခြေခံငွေပင်ငွေရင်းမှတည်ပေးတဲ့ပုဂ္ဂိုလ်တစ်ဆယ်တရားဓမ္မဟောပြပေးတဲ့ပုဂ္ဂိုလ်ခင်မွန်ကြီးဘဏ္ဍပါကျေးဇူးကြီးမှမပြတ်မထိုက်တဲ့ပုဂ္ဂိုလ်ဇံမျိုးဖြစ်ပါ အဲ့ဒီပေါ်မှာကာယကံကိုယ်နဲ့ပဇိကံနှုတ်နဲ့မနောကံစိတ်နဲ့တရားတစ်ချက်ပြမပြီးလို့မတောင်းမှမကတော့ရင်ဓာန်ကြီးဆယ်ပါးသိရောက်တဲ့ဓာန်ကြီးဆယ်ပါးဆိုတာကအာနဲ့ကိုပြက်မျိုးဆွေးပြက်ခံခက်ဝေဒနာဆုံးယုတ်စည်းပွားမိလောင်ရခံစားယူသွနာမင်းဘေးဆွတ်ဆွဲတေငရဲဝေခွဲဓာတ်ဆယ်ပြား မကတောကတံဆေဝမုတ်ချရလိမ့်နာတဲ့တေအာနေတဲ့ယောဂဝိရဏဖြစ်တတ်တယ်နေခန္ဓာကိုယ်အင်္ဂါခြေလက်မျက်စိနာနာပြည့်ကြည်တတ်တယ်သုံးဆွေမျိုးမိဘသားချင်းများနဲ့တေကွယ်ရှင်ကွယ်တကွယ်တများဒီဖြစ်တတ်တယ်လေးခံရခက်ခဲတဲ့ကောင်းကြီးကိုက်ဝေဒနာကြိုကြီးတို့ယောဂသာတိဖြစ်တတ်တယ်ငါစီးပွားဥစ္စာဆုပ်ယုပ်ပျက်စီးတတ်တယ် 6နေအိမ်အလုတ်ယုံသစ်ခင်ဝခင်မြို့ပြပြီးရွာမိဘမိထံသနတ်တဲ့ခုနှစ်ယုတုတ္တယောအာဝရဏဖြစ်တတ်တဲ့ရှစ်မင်းဘေးမင်းထံသနတ်ကိုအစွတ်အစွဲခံရတတ်တဲ့တစ်ဆက်သိပြီးတဲ့အခါငရဲရောက်တတ်တဲ့ဒါညီဘနပါအဲ့ဒီအပြင်နဲ့မေတ္တာဘုရားနိဗ္ဗာန်ဓမ္မတာဖြစ်နိုင်တာခမုန်းကြီး7ပါးအပေါ်ပြင်မာပြီးလို့ မတောင်းမှမကတော့ရင်ဘယ်လိုအထုအထုမဲ့လည်းမရဖို့လည်းမရနိဗ္ဗာန်လည်းမရပါဘူးဒါကြောင့်အဲ့ဒီအပြင်များကြည်ပြောက်ဖို့ဆိုပြီးတော့ရှ िख ိုရောအချင်းတစ်မျိုးနောက်တစ်ခုကရှ िख ိုရောလိုက်တဲ့အခါကောင်းကျိုး၁၀ပါးရနိုင်တဲ့ယင်ကြီးဂုံတဲ့ဘုံကံထက်တစ်ချက်သူပေါင်းမီထက်တန်းကြပါရှိပညာသူငါစိတ်ဓာတ်ကြီး ယခုနောင်မေတာဝန်ကြီးရောက်လေနတ်တို့ပြီဆဲပါကိုအင်ကြောင်းကျိုးမြင်လူရှင်ကတော့သည်ပြိဘာသာအယတိရင်ကြီးရင်နှစ်ဂုံတက်ချင်းသုံးဘုံကံကြီးမာခြင်းလေးသူတော်ကောင်းပိသခြင်းငါအထက်တန်းကြခြင်း၆ပညာရှိပိသခြင်းခုနှစ်ဘရောသူဘရောခံသူတို့စိတ်ကြည်လင်ခြင်းရှစ်ယခုဘဝဒါဝန်ကြီးခြင်း ကိုနောက်ဘဝတာဝန်ကြီးခြင်းတစ်ဆယ်သေးပြီးတဲ့အခါသူဂတိနတ်ရွာရောက်ရခြင်းကောင်းယူပနပါအဲဒီအပြင်ကရောလိုက်ကမဲ့ဖို့ရနိဗ္ဗာန်ကိုလည်းရနိုင်သည်ဧကရောတောင်းမှပြီးတော့အထုတ်ရင်မဲ့ဖို့နိဗ္ဗာန်ရနိုင်ပါတဲ့ဒါကြောင့်အပြစ်ရှိကြပါစေနဲ့ကောင်းမျိုးချမ်းသာဖြစ်ပါစေဟောဒီလိုရည်ရွယ်ချက်နှမျိုးနဲ့ရှ िख ိုးရပါတယ် အဲ့တော့ရှေခိုးကတော့တိုင်းခြေဟောလားလို့ဆိုတော့ဒီလိုတော့မခြေနိုင်သေးပါအဲ့တော့စိတ်နဲ့ပြမရင်တော့တောင်းမှကတော့လို့ခြေတယ်ကိုယ်နဲ့နှုတ်နဲ့ကိုယ်ဒီလက်ရောက်ပြမကျွလွန်မိရင်တော့လုံးဝတောင်းမှကတော့လို့မခြေတော့ပါဘူးဒေဝတာကိုကြည်ပါဒေဝတာသည်ဘုရားနဲ့ဖေးကြီးအကိုတဝင်းကွယ်နောက်ရောက်ဖတော့ဆွေမျိုးနှစ်ထပ်ကွန်းတော်ခဲ့ ဘုရားအဘောမတော်မလိုလောဘနဲ့သေချောင်းသုံးချိန်ကြံခဲ့ပြုခဲ့အဲနောက်ကြတော့သူမသူမြင်ဘုရားရှင်အားသွားရောက်တောင်းမှာကြော့ပါတယ်ဒါပေမဲ့ကိုရီလက်ရောက်ယူလွန်ထားတဲ့မိမိရဲ့ကံကြမ္မာအပြစ်များကဘုရားနဲ့တွေ့ခွင့်မပေးတော့ပါဘူးဘုရားဒီမရောက်မိမဟုတ်ဘူးမှာပဲ ညီနှဖျားကွဲပြီးတော့ဒေဝရခမညာအဝီစီငရဲ့ကြာရောက်ရကြောင်းကိုအာလုံးသူတော်ကောင်းတို့အသိဖြစ်ပါတယ်မှန်ရဲ့လားမှန်ပါပါဒါကြောင့်ကိုယ်နဲ့နှုတ်နဲ့ပြင်မပြီးရင်တော့လုံးဝတောင်းမှကြောလို့မရတော့စိတ်နဲ့ပြင်မယုံတာတောင်းမှကြောလို့ကြည်တယ်အဲ့ဒါကတော့ဘုန်းကြီးတို့သောရိယမြို့မှာသောရိယတတိသားအိန္ဒဝေသားကြလို့အာသမီနှစ်ယောက်ဖွားမြောက်ခဲ့ပါပြီ တနေ့အချမ်းရံများနဲ့မြစ်စိတ်ရေချိုးသွားတဲ့အခါယဟနာရှင်မဂကြီးကရေချိုးပြီးလို့တင်းမိုင်လဲပြီးဧကတိမကိုင်းမီဒေါရိယတတိသားကလှမ်းမြင်လိုက်အဲ့တော့ရှင်မဂကြီးရဲ့ရုပ်ရည်ယူဘကအသားကြီးကအင်မတန်မှတစ်နေပါတယ်ဒီကပြောပြောရင်တော့လှတယ်ပေါ့အဲ့ဒါမြင်ရတဲ့ဒေါရိယတတိသားကဟဲကိုရောတဲတပ်ပတ်တစ်နေပါလား ဒီကိုယ်တော်ငါမိမဖြစ်ရင်ကောင်းမှာပဲငါမိမရဲ့ခန္ဓာကိုယ်ဟာဒီကိုယ်တော်လိုအနေထားရှိရင်ကောင်းမှာပဲလို့စိတ်နဲ့ပြင်မမိတဲ့ဗာနဲ့ပြင်မစိတ်နဲ့ပြင်မအဲ့ဒါချက်ချင်းပဲမိမဖြစ်သွားတယ်ခင်မုန်းကြီးဆိုတဲ့ယဟန္တာမထေရကြီးအပြင်မလို့ဒါနဲ့သောရိယမြို့မှာမျက်နာမပြဝန်းလို့ရုပ်ဖြောက်ပြီးတော့တက္ကသိုလ်ရောက်သွားဘိုးကြတော့အမျိုးသမီးဘဝနဲ့အိမ်တော်ရဲ့သားကြလို့ သာသမီနှစ်ယောက်မမြောက်ပြန်ပါတယ်တနေ့သောရိယပြုကကုံသေးလာတဲ့အခါထိုသောရိယတထေသမီးကတရင်တနေ့ပြူပြူငါငါအခါတောင်းဝန်ကြီးသောရိယကုံသေးကအလို့ဒီမိန်းကလေးငါနဲ့မတွေ့မမြင်ဘူးပါလားငါဘောမှာကျွမ်းဝင်ရင်းနှီးစွာဆိုပြီးတော့ပြူပြူစုလေဟဲ့မိန်းကလေးဒီနဲ့ငါဘယ်လိုများဆက်ဆက်လို့လဲဩ အမောင်ငါကမသိတာကျွန်ုပ်ကအမောင်ကိုသိတပတ်အမောင်နာမည်ကဘယ်လိုခေါ်တယ်အမောင်ရဲ့အမေဖေးကဘယ်သူအမောင်တို့ဘွေကြီးဘယ်နှယောက်အမောင်တို့ရက်ွက်ကဘယ်နားမှာတတ်အပ်ပြောလိုက်ဟဲ့တဲထူးထမ်းမှာလားဘယ်လိုသိလဲသိတာကတော့ဒီလိုပါအမောင်ရဲ့ကျွန်ုပ်ကသောရိယတတိသားဆိုတာကျွန်ုပ်ပဲဟဲ့နေရည်ကျိုးသွားရင်သေပြီဆိုပြီးတော့မိဘတွေကတော့သွန်းသွအမြတ်တော်ဝေခဲ့ပြီးတော့ပဲဟုတ်တယ်တဲ့ ဓမ္မကရှင်မာကေစီပေါ်စိတ်နဲ့ပြမလို့ယောက်ျားဘဝကမိန်းမဘဝဖြစ်တဲ့ဖြစ်မျက်နာမပြရဲလို့ရုပ်ချောက်ပြီးတော့အခုတက္ကသိုလ်ရောက်ပြီးတော့အိမ်တော်ရင်သားကြတာသာသမီနှစ်ယောက်ကကားပြီဖြစ်မှဖြစ်ရလေမိန်းကလေးရဲ့နင်းဘာနဲ့ပြင်မာတာတော့ကျမစိတ်နဲ့ပြင်မာမိတယ်ကိုယ်နဲ့နှုတ်နဲ့မပါဘူးနော် မပါပါဘူးဟာဒီလိုဆိုရင်မင်းငါနဲ့တွေ့တာကံကောင်းတယ် အေးတောင်းမှရင်ကြီးနိုင်တယ်ရှင်မကိစီအခုတက္ကသိုလ်ရောက်နေတယ်လို့သိရငါသွားပြင်မယ်မင်းအရာသိပြုပြင်ထားပေါ့အဲ့ဒါနဲ့သောရိယဂုံမဲကရှင်မကိစီနဲ့ကျွမ်းဝင်ရင်းနေလို့ဒီလိုဒီအကြောင်းတွေပြောပြီးတော့ပြင်လာအိမ်ရောက်တဲ့အခါကဲလာမြို့သမီးအရှင်မယားပေါ်သူပြင်မခဲ့တာတောင်းမှဝန်ချကြော့ချင်လို့ပါတယ်ဖရာ အဲ့ဒါနဲ့သောရိယတထေသမီးကတပည့်တော်ရှင်မယဘောမဒီလိုဒီလိုဆိုပြီးတော့စိတ်နဲ့ပြမခဲ့မိပါတယ်မတိသည့်အလျောက်မိုင်မဲသည့်အလျောက်ဝေဝေသည့်အလျောက်ပြမတဲ့အပြစ်များကိုဝေမယူပဲသိခံခွင့်လွှတ်တော်မူပါဗျာလို့တောင်းပန်ကြတော့လိုက်ရှင်မကိသေကယဟနာပါဝေမယူပြစ်မထားပါမလိမ္မာတခါမသမင်းမမာသောရှိနေမသေးသောရှိသမားဆိုတာလူမျိုးပေါ့အေးအေး ကိုအပြစ်ကိုမြင်ရင်ပညာရှိလို့ခေါ်ထိုက်တယ်။အေးပြစ်ကိုပြစ်အရောသွားခုလူတောင်းမှာတော့လို့ငါအပြစ်မယူဘူးဝေမယူဘူးခွင့်လွတ်တယ်ကျင့်တတ်တယ်လို့လည်းပြောလိုက်ရောဟောတတိသမီးဟာယောက်ျားဘဝပြန်ရသွားပါတယ်။တလန်ကုန်အောင်ပြောရင်ရှင်မဂဂိထာမယဟန်ပြုတရားကျင့်တော့အာသောကင်းကွာသောရိယယဟန္နာလို့ဖြစ်တော်မူသွားပါတယ် အဲ့ဒါစိတ်နဲ့ပြမလို့သာတောင်းမှန်ကြောလို့ကြည်တာပါဟုတ်ပလားဘိကအေးဒါကြောင့်ဒုဒကာတော်မများနိုးဒီကတအိတ်ချင်းပြနေခြင်းလာခြင်းနှစ်ခြင်းဘဝခန္ဓာအစဉ်အနာကမဖြစ်သေးတဲ့မြတ်ကိုနှုတ်သိသုံးပါးကိုတတိကြီးစွာနဲ့ထိမ့်သိညာအနာခံစစ်သူမဖြစ်အပြစ်လွန်ကျူးသည်အနာကမဖြစ်သေးရင်အပြစ်နဲ့မကင်းရ သောတာပန်သဂရာကဆိုတဲ့အရိယာတို့သောမခါတယံအပြစ်ကိုကျူးလွန်မိတတ်ကြသေးတယ်အဲ့တော့ပုရုဇဉ်ဆိုတာရေတပန်းဒီပိုးမကင်းနဲ့အပြစ်မကင်းညဘုရားအလောင်းတော်ကြီးများကြည်အလောင်းတော်တို့သည်ဖယားဖြစ်တဲ့နေ့မှသောတာပန်သဂရာကနာဂယာနာဖယားလူဇက်တိုက်ဖြစ်ရသောသောကလေးတင်ချေကဘာတသိဟာပုထုဇဉ်ဘဝ အလောင်းတော်၄သိကြီးကဘာတသိဘာဘဝသောတာပန်သကရာကအနာဂယဟနာကျူမဖြစ်ရဖြစ်ပြီးရင်လည်းဘုရားဖြစ်လို့မရတော့အဲ့တော့တီခိနဲ့စိတ်ဓာတ်ခိုင်မာသွားဘုရားမဖြစ်ရင်ဒါတောင်းကိုကြောမိပင်လည်းဖြန့်ရချေတော့ဆိုတဲ့စိတ်ဓာတ်ရှိတဲ့အလောင်းတော်ကြီးများတောင်းပုထုဇဉ်ပြီးပြီးကာယကကြောင့်အပြစ်၅မျိုးဝစီကကြောင့်အပြစ်၆မျိုး မနောကံကြောင့်အဖြစ်တစ်မျိုးလို့ပြုလို့မိပါတယ်အဲဒီပုရုဇဉ်ဘဝကပြုလို့ခဲ့တဲ့အဖြစ်တွေဟာဖယားဖြစ်တဲ့အခါမှာဝိဘတ်တော်12ပါးဆိုပြီးတော့ထိုကံရဲ့အကျိုးတရားကိုအကျွေးဆက်တော်မူရပါဒါဟာစိတ်ဓာတ်ခိုင်မာစွာတည်ခိန်းထားတဲ့ပုဂ္ဂိုလ်များသောမှရေတပန်းပြီးပိုးမကင်းတဲ့ပုထုဇဉ်အပြစ်မကင်းတတ်ကြပါဘူး မှန်ရလားအဲဘုရားလောင်းမှာတော့ तू ကလမ်းစပထမထွင်ရတဲ့ပုဂ္ဂိုလ်မို့ထားလိုက်ဘုန်းကြီးတို့တရားဓမ္မတို့မှာဘုရားနဲ့တော့ရှင်သာတိဘုရားရှင်မမောကလားအရိယာပုဂ္ဂိုလ်မွန်ပုဂ္ဂိုလ်မြတ်ဒီလမ်းကြောင်းဖော်ပြခဲ့ပြီအဲ့ဒီလမ်းအတိုင်းဘုန်းကြီးတို့ကကိုနှုတ်စိတ်သုံးပါးကိုတတိထားပြီးတော့ထိညာမမီရင်ဘွားခတ်လို့မရဘူး အလုံးနားလည်ပြီနော်အဲ့ဒီလိုဆိုရင်ရှ िख ုကတော့ရအောင်ယနေ့ကတော့တိပိသာဆိုတဲ့အချိန်ကနဲ့အာဘုရားရောက်ပိုက်ကတော့ရပါသဗျာဝလောလောမလောမလောမလောမလောမလောမလောမလောနဲ့ဆိုလိုက်ကြတာဘာကြောင့်ကတော့ရတယ်ဘယ်လိုကျိုးရှိတယ်လို့အသိနဲနေကြလို့ဘုန်းကြီးများက အချင်းချင်းရှင်းပေးပါတယ်ဟုတ်ပလားရတာဂုံဩရာက ကာရာဥကိဗုဒ္ဓဘာသာ ဘာလဲသာရဝကေဘုရားဘာသာသာရဝကေဆိုတာသူများအပေရတွင်းထားတဲ့တန်သင်တိလုံးသချင်းအဲ့ဒါကိုအရှက်မရှိတဲ့မျက်နှာနဲ့သုံးပုတ်တရားပေးပြီးတော့အငားဆိုတာကာရာဝကေကိုယ်တန်သင်ကိုဒီလုံးကိုသချင်းမို့ဘုမတိဘာမတိအဲတော့ကလူကြီးသူမချပေးရရဩဃာသဘုံဝါသပေါင်းမမမမမမမဆိုအဲ့ဒါကာရာဝကေဘုရားပါဒါကြောင့်စနစ်တကျရှိဖို့ဘုန်းကြီးများအခုရှင်းပြပါတယ် အဲ့ဒီနီးနဲ့ရှ िख ုကရောရအောင်လက်အုပ်ချီလိုက်ဆိုကြပါအရှင်ဘုရားအရှင်ဘုရားရှင်ဘုရားဆိုလို့ဘုန်းကြီးတွေပါလေဥမတဲ့မိမိတို့ရှ िख ုမှာကဘုရားတရားသံဃာဆရာမိဘအနန္တငါးပါးခင်မုန်းကြီးဆယ်ပါးတို့ကိုရှ िख ုကရောဘုန်းကြီးများကဂျူရီတက်တယ်ဖြစ်တယ် ထို့ရှင်ဘုရားရှင်ဘုရားဤတော်မြတ်သည်ဤတော်မြတ်သည်ရာတရားသံဃာရာတရားသံဃာယတနာသုံးပါးယတနာသုံးပါးဆရာမိဘဆရာမိဘအနန္တငါးပါးအနန္တငါးပါးဘုံကြီး၁၀ပါးတို့အားဘုံကြီး၁၀ပါးတို့အားဒီမာမိတော်ဒီမာမိတော်ជីវာစေជីវာစေမြမရှိသောမြမရှိသောအောင်ညချမ်းသာအောင်ညချမ်းသာဖြစ်ပါစေဖြစ်ပါစေဤနတ် ထွေဖြင့်ဘုသေးစွာရှိခိုးပူဇော်ဘောမလျော့သောပါဤရှင်ဘုရားသုံးချိန်ပြီးအောင်ချတစ်ချိန်ပြီးခါမမပြန်ထောက်မှာလက်ဝလေးအောက်ချပြီးတော့ကောင်းသုံးငါငိမ့်တာကပုဂ္ဂိုလ်ရှိခိုးနေပါအဲ့ဒါတွေလေဒုဒကာရမတွေသိရ ကိုင်းပြောစရာတွေကတော့အများကြီးတော့ပြီဓမ္မတွေလည်းစောင့်နေရတာတော့ကြာရောအခုတရဏဂုံသုံးပါးစောင့်ပြီးမယ်သူ့ကတော့တောင်းတောင်းမတောင်းတောင်းမယုတ်သီးစားရင်မနဲ့နေမယ်ဘယ်ချိန်သာသာဘယ်နေရာသာသာဘယ်သူသာသာစပ်တကယ်စားရင်ဘယ်လိုနေမလဲဘယ်ချိန်သာသာဘယ်နေရာသာသာဘယ်သူသာသာချုံပါလဲအဲ့တော့ကောင်းတာလုပ်ရင်ကောင်းသူရတယ် မကောင်းတာလုပ်ရင်အဲအဲ့ဒါပဲသမထကညာခြေကထားလိုက်တော့အခုသရဏဂုံသုံးပါးဆောက်ပြီးမယ်ဒီသရဏဂုံသုံးပါးကအင်မတန်မှစွမ်းအင်တတ္တိကြီးမားပါအကျိုးထူးပါဟိန္ဒူခရစ်ယာန်အစ္စလာမ်အမေရိမွတ်စလင်ဘာသာကြားများကဘုန်းကြီးတို့ဗုဒ္ဓဘာသာဘက်ကူပြောင်းရင်ရဘုရားတရားသံဃာအပေါ်ယုံကြည်တဲ့စိတ် ပြုလုပ်မှုကုသိုလ်အကုသိုလ်ကံထောကံဤအကျိုးရလာအဲ့ဒီ၅မျိုးပေါ်မှာယုံကြည်တဲ့စိတ်နဲ့တရဏဂုံ၃ပါးဆိုလိုက်ရင်ဗုဒ္ဓဘာသာဝင်ဖြစ်သွားတယ်။ဘာဖြစ်သွား။အဲ့ဒီတရဏဂုံဆုံးနေနဲ့၅ပါးသီလတပြိုင်နဲ့တည်သွားတယ်။တီးကြခိုင်ပြမလို့ယနေ့ဆိုနေကြတာကရေကြီးမှုမို့သာဘာနာတိဘာနာဝေရမဏိဆိုတာမဆိုလဲတရဏဂုံဆုံးရင်၅ပါးသီလတည်သွားပြီ ဒါကြောင့်သရဏဂုံသုံးပါးဒီဗုဒ္ဓဘာသာတို့အသက်ဗုဒ္ဓဘာသာတို့အသက်ဟာဟုတ်ပြီယနေ့ဒီလားရှင်ဝတ်တဲ့အခါခေါင်းရည်ဒီလားရှင်ဝိယုံနေအနက်ဒီလားရှင်မဖြစ်သေးဘူးဆရာရောတပည့်ဒီလားရှင်လောင်းမှာဒီသရဏဂုံသုံးပါးကိုပြီးပြင်းစွာဆိုနိုင်မှဒီလားရှင်ဖြစ်တယ်အဲ့ဒီသရဏဂုံဆုံးနည်းနဲ့ကြိုင်နဲ့တဲ့အေးဒီလားရှင်တို့မှာပင်တိုင်းသား၈ပါးဒီလား တိခိယ85ပါးထက်ပေါင်း83ပါးအဘိဓတရား10ပါးထက်93ပါးမြမပြည်ရဲ့တိလာရှင်တစ်ပါးတိလာဘလောက်အေးအဲ့ဒါသတိထားဒုဗုဒ္ဓဘာသာတွေကတိလာရှင်ဆိုရင်အလုံးမရှိလို့ပဲအချောင်းကိုပြီးတော့သာသနာပေါင်းဝင်လာတယ်လို့ထင်နေကြတာသူတို့ဟာ63ပါးတိလာရှိတယ်တို့မျိုးသားသမီးတွေမှာလူတိလာက9ပါးတစ်မျိုး ၈ပါးတစ်မျိုး7ပါးတစ်မျိုးဒါအာနာကုံရောသီလရှင်သီလကဘလား96အေးအဲ့ဒါပြီမလို့ယနေ့ခင်မျိုးသားတွေကသီလရှင်တွေကိုမွေးမော့အဲ့ဒီလိုအထင်သေးပြီးတော့ကိုကိုကိုအတောင်း20ဦးမင်းယောက်ျားအာဇာနီမင်းယောက်ျားဖယားစုပမင်းယောက်ျားလို့အလကားသွေးကြည့်ပြီးတော့သီလရှင်ရှ िख ိုးတဲ့ပုဂ္ဂိုလ်ဘယင်းအောင်မှာဘယ်နှယောက်ရှိတော့ယောက်ျားတွေပြောဒေါ်လာစုချ အဲ့ဒါကြည့်တာအေးမြင့်မြတ်စင်ကြယ်မှုဆိုတာသိရတယ်ဗျာကိုင်းတော်ပါပြီဒါကြောင့်တရဏဂုံသုံးပါးဒီဒီလားရှင်တို့အသက်လားရှင်တို့အသက်ဟာအေးမယုံမသိမလုံးနဲ့မကြည်ရိုးရင်နဲ့မလူရင်နဲ့အယုံမသိလုံးရင်တော့ကိုတန်ထိမယ်နောက်တစ်ခုခုနှစ်နှစ်သားလေးကိုရင်ဝတ်တဲ့အခါခေါင်းရိပ်သင်္ကန်းဝတ်ထားယုံနဲ့ကိုရင်မဖြစ်သေးဘူးရှရာယဟန်ရောတပည့်ကိုရင်လောင်းပါ အဲ့ဒီသမဏဂုံသုံးပါးကိုအောင်မြင်ပြီးပြင်းစွာဆုံနိုင်မှကိုရင်ဖြစ်တယ်။ဘာဖြစ်တယ်။ကိုရင်ပါဗျာ။ကိုရင်သီလဘာနှပါတော့။တရားစက်။အေးကိုရင်သီလ139ပါးရှိတယ်။လိင်50ပါး၊ဓာ50ပါး၊ဝကြီးက14ပါး၊ပေါင်း34ပါး။သေခိယ85ပါးထက်109ဘယ်လောက်လဲ။ တရား9ပါးအဘိညာတရား10ပါးထက်လိုက်119ခုနှစ်နှစ်သားကိုရင်လေးလို့တော့အထင်မသိနဲ့ဒီလားဘယ်လောက်ရှိတယ်ဘောကကိုရင်ဖြစ်ဖြစ်မြို့ကကိုရင်ဖြစ်ဖြစ်ကိုရင်ငယ်ဖြစ်ဖြစ်ကိုရင်ကြီးဖြစ်ဖြစ်ခန္ဓာဝတ်တဲ့ဒုံလဘကိုရင်ဖြစ်ဖြစ်ထာဝရဝတ်တဲ့ကိုရင်ဖြစ်ဖြစ်မြန်မာပြည်ရဲ့ကိုရင်တပါးမှာဒီလားဘယ်လောက်အေး139ပါးရှိတယ်ဆိုတာကိုဒုဗိဒ္ဒနားလဲထားမကြည်ညိုမလုံနဲ့မယုံမသေးတော့သွားမလုံနဲ့ခါရမယ် အဲ့ဒါလေးကိုသတိပြုကြဖို့အေးအဲ့တော့ကိုရင်များသင်္ကန်းဝတ်ပြီးတော့ဘာနာတိပါတာဝေရမဏိဒေကဗရဏမာရိယာမြေဆယ်ခုဆယ်ခါဆိုတော့ဒုပိဋကကိုရင်တိလာဆယ်ပါလို့ထင်တယ်တကယ်ကိုရင်တိလာဆယ်ပါဆိုရင်ကိုရင်ကတိလာရှင်ကိုရှိခိုးရမလားမခိုးရဘူးသူကတိလာမလားပါတရား၁၉ပါးရှိတယ်ဆိုတာကိုပြက်ပြက်သားသားနားလည်ထား ဒါကြောင့်သရဏဂုံသုံးပါးသည်ကိုရင်တို့အသက်ကိုရင်တို့ရဲ့အသက်ဟာဟုတ်ပြီနောက်တစ်ခုဖျားခွန်တော်အားအတွဲမှာယဟန်ပြုခြင်းရင်လည်းဟောဒီသရဏဂုံသုံးပါးခြေအားတပိပြပြအောင်ဆိုလိုက်ယဟန်ဖြစ်သွားအဲ့ဒီသရဏဂုံသုံးနည်းနဲ့တပြိုင်နက်တည်းယဟန်သီလ229ပါးအလိုလိုတည်သွားပြီပြောဘလောက်229ပါး အေတောကယဟန်ဖြစ်ဖြစ်ပြိုကယဟန်ဖြစ်ဖြစ်ငယ်ပြူယဟန်ဖြစ်ဖြစ်ဒုံလဘယဟန်ဖြစ်ဖြစ်အေးယဟန်တစ်ပါးရဲ့သီလဟာဘယ်လောက်လဲ129ပါးဗျာအေးအဲ့ဒါဘုရားခொနဝါရဲ့နောက်ပိုင်းရောက်မှာရာထပုံနာယဟန်ပြုဒီကစယဟန်ကိုညနဲ့၄ချိန်မြောက်ကမောဟနဲ့ပြုပေးကြကိုရင်ကိုတော့သာသနာ၅ရောင်းအတွင်းတရဏဂုံ၃ပါးနဲ့ပြုပေးကြ အဲ့ဒီရာထပုံညာတိယဟကဘယခုနဝါရဲ့နောက်ပိုင်းမှာမှကိုရီဦးစင်းဟာလိုင်းခွဲခဲ့အရင်ကတော့တရဏဂုံ၃ပါးနဲ့ရှိပဲဒါကြောင့်တရဏဂုံ၃ပါးသည်ယဟန်တို့ရဲ့အသက်ယဟန်တို့ရဲ့အသက်ဟာဘာလဲအဲ့ဒါပြပြသားသားနားလည်ထားပေတာအဲ့ဒါမှနေတတ်ထိုင်နာအပြစ်မဖြစ်အောင်မိမိတို့ဘဝဆင်ဖြူငိမ့်ချအောင်နေနိုင်လိမ့်မယ်။ကိုင်းရှိစေအဲ့ဒါကြောင့်တရဏဂုံ၃ပါးဟာ အရေးမကြီးဘူးလားကြီးပါတယ်ဗျာဘာကြီးလားကြီးပါတယ်ဗျာအဲ့ဒီအရေးလေးချက်ပြောပါလားကြီးတယ်ဆိုတော့ဘာလို့လို့များလို့လို့မလေးဘင်းတော်ဘွဲရင်လမ်းကြုံလို့တော့ရေးဝင်မတော့ရဲအောင်လုပ်အရေးမကြီးဘူးလားကြီးပါတယ်ဗျာအရေးကြီးပါတယ်ပြီးရောပေါ့ gain ရေးကြီးရင်ဆိုလိုက်ဗုဒ္ဓံတရဏဘုရား ံပိဒုတိယံပိဘုဒ္ဓံတဏ္ဍသစ္စာမိဒုတိယံပိဓမ္မံတဏ္ဍသစ္စာမိဒုတိယံပိဓမ္မံတဏ္ဍသစ္စာမိတတိယံပိဘုဒ္ဓံတဏ္ဍသစ္စာမိတတိယံပိဓမ္မံတဏ္ဍသစ္စာမိတတိယံပိဓမ္မံတဏ္ဍသစ္စာမိသို့သုံးချိန်ဖယားသုံးချိန်ဖယား ဘုံမိုးပွားဘုံမိုးပွားနှလုံးသားဖရာတေပါဤနှလုံးသားဖရာတေပါဤသုံးချိန်တရားသုံးချိန်တရားသုံးဘုံပွားနှလုံးသားဖရာတေပါဤသုံးချိန်သံဃာမြတ်သုံးချိန်သံဃာမြတ်ဘုံပွားနှလုံးသားဖရာတေပါဤကဲအခု ဘုဒ္ဓဂါရမတွေတရဏဂုံ၃ပါးကို၃ချိန်ဆုံလိုက်ကြစလုံးရေဘလောက်တော့မအောင်ပြောနိုင်ရင်ရွှေတကြသားပေးမယ်လည်းပြောပါဘူးရွှေတကြသားလို့ပြောတာအေးအဲ့ဒါတရိဒါရှဲတွက်တယ်လို့သာတွက်ရင်တော့တို့လူတွေနိဗ္ဗာန်ကြာပြီပေါ့ဗုဒ္ဓံတရဏံဂိသာမိဘယ်နှလုံးဓမ္မ ရှစ်လုံးသံဃာရှစ်သုံးလီအဲပရမတိဒုတိယအကြိမ်ဘယ်နှလုံးလဲအဲခိုးပို့ချဒုတိယပိလေးလုံးပို့လာပြီလေလေးလုံးနဲ့ရှစ်လုံးပေါင်းဆယ်နှလုံးသုံးပြီလေပေါင်းလိုက်တော့60ခုနကပေါ့တတိယပိက36ပေါင်းလိုက်ရင်96ဗျာငါ ဘယ်လောက်ပါလဲစာတလုံးအရာတဆူရဲ့တို့တရင်စာကတော့ဟောဒီမဂ္ဂဇင်းဝေရနက္ခတ္တရောက်ပြီးအစုပ်ပလုစာပြောတာမဟုတ်ဘူးနော်ဖယားဟောပိဋကတော်တဲ့ကစာတလုံးဆိုရင်ဖယားတဆူရဲ့ ဒါကြောင့်သူတော်ကောင်းတို့ရဲ့နှလုံးသားမှာဘုရားပေါင်းဘယ်နှစုတည်လိုက်96ဟုတ်ပြီဆို96ပါ96ပါနှလုံးသားနှလုံးသားဘုရားတေပါဤဘုရားတေပါဤဗုဒ္ဓသာရဏစသည်တလုံးဆိုရင်ကုသိုလ်46မျိုးရ96ဒီ49နဲ့မြောက်ကိုင်းတရေလောက်အိတ်လိုက်အောင် 4904ပါပြော4904ပါအဲတရဏဂုံ3ပါးလေးကိုပါဠိလိုဆိုလိုက်တာနဲ့သူတော်ကောင်းတို့မှာကုသဘောမလောက်ရတယ်4904ပါဗျာတရားဝေကြီးဆင်တွဲကျင်းပရတာတန်ဖိုးမရှိဘူးလားရှိပါတယ်ဗျာဒါရှိတာတော့တန်ဖိုးရှိပါတယ်ဗျာဟုတ်မှန်တရားဟောရမယ်အောင်မင်းမူဇိုးချောင်းလာပြ အေးအဲ့ဒါကြောင့်ဆိုလိုက်၄တောင်904ပါ၄တောင်904ပါကုသိုလ်ပွားကုသိုလ်ပွားနှလုံးသားဖရာတေပါဤနှလုံးသားဖရာတေပါဤအဲ့ဒါတို့ဗုဒ္ဓဘာသာကြီးမင်းတို့ဗုဒ္ဓဘာသာဖြစ်ရင်ဖြစ်မဖြစ်ရင်သမ်းမယ်ဖြတ်မယ်ဖမ်းမယ်ရှိမယ်ဘယ်သူကပြောကိုယ်ပိုင်လွတ်လပ်ခွင့်နှောင်ချိုးမှနေအပြင်ဗုဒ္ဓဘာသာဖြစ်လာရင်ဘုရားရှင်ကောင်းရင်ကမှ သူသာတရီဘိုးဘိုးအောင်ဘုံမင်းကောင်းရကားစင်အောင်ရွှင်ကျော်ရွှေဘော်ကျွန်းတမညာဘာယတိချိုက်ချီဆောင်ကောင်းမှုချုပ်အိမ်ဝင်မေမာဂိရိရင်္ဂမဥရှင်ကြီးအတွင်39မေမြုံ39မေဘုဗ္ဗမကြီးနောင်ဘုဗ္ဗမေဝနာမေယနဂရိုင်အံကိုအနောက်မေရောရှိမေရောတောင်မေရောမြောက်မေရောထက်မေရောအဝီရှိမေရောတို့ဘုရားဘာသာတွေဘွက်ပေါက်ကုန်ပြီမဆက်ကြဘူးလားလို့မေးရင်တော့ အဲ့ဒါမထားကောင်းဘူးခုနပြောပြီးဗုဒ္ဓဘာသာကိုလွတ်လပ်စွာယူလာရင်တော့ဒီပြင်ဟာတွေမထားနဲ့တော့မင်းတို့မယူရင်တတ်မယ်ဖျားမယ်ဖားမယ်ခြင်းမယ်ဘယ်သူမှပြောဘူးအေးအခုတော့တခါလဲအမေဘက်ကလိုလိုအဖေဘက်ကလိုလိုဟိုလူဘက်ကဒီလူဘက်ကအိမ်မှာလူ20လောက်ရှိတယ်အဲ့ဒါလူ20ကဒီပြင်ရှမ်းကချင်ကရင်ကရမွန်ရခိုင်မမာတွေနဲ့အိမ်တော်ကြတော့အဲ့ဒီကကိုယ်ဝယ်ရတွေအိမ်မောဆွဲတင်ထားရင်အိမ်မောနေရမရှိဘူးလားမေးထွက်ထိုင်တယ် ဒါကြောင့်ဘုန်းကြီးတို့ကဆွမ်းစားပြီးဘုရားခင်ယဉ်ကြည့်လိုက်ကြည့်ပြီးတော့မှအဲ့ဒါတွေခါလေကိုယ်ရောက်ပြီးတော့မြတ်စွာဘုရားကိုတဲတယ်လေးရှိခိုးရတယ်။ရုပ်တရရှိအကာသိနေတာကိုအေးဖေရမမင်းတို့ဓာတွေဖြုတ်မလားငါတို့ကိုပြန်ဖို့မလားဒါပဲပြောများများမပြောနဲ့မောတယ်။ဓာတွေနဲ့နေနေကြဒီဆုံးမစားရင်ငတ်သေးသေးမစားဘူး အာဖြုတ်ဖတ်မယ်ဆိုရင်အေးငါကိုယ်တိုင်ဖြုတ်မယ်ဆိုခေါင်းကကပ်ပြီးတော့လွယ်ကြီးတဲ့ကိုရောက်ထိုးထည့်ကြောင်းကြတော့ပေါက်ထုပ်နဲ့ထုတ်ပြီးတော့မြေဖြန့်ခဲလိုက်မင်းတို့စောင်းညာဘာမှမစင်မဆိုင်တာတွေတို့ဘုရားဘာသာကြီးကလုပ်နေကြကောင်းပြီရှူးเสียတော့စမောလာလေးကပြောတာမို့များမယုံမသေးဖြစ်ချင်လဲဒီဆရာတော်ကြီးဆိုတာကြားဘူးလားကြားပါရဲ့ဗျာဇာပိနဲ့မှနေတစုလာနမဲကဘာရရဒီခန္ဓာဝင်မြောက်ကဲ့ အဲ့ဒီဆရာတော်ကြီးတက်တော်80နေသွားတယ်အဲ့ဒီသူတက်တော်80မှာဗုဒ္ဓဘာသာတို့ရဲ့မြင်ကွင်းကိုဆရာတော်ကြီးကတေးတာတပုတ်ရေးဆက်ထုတ်ခဲ့နဂရောညာသမြဘာကမမတွေးမခေါ်ဟုတ်တာမှလားဘာမှမစင်စားနဂရောခိုင်းတဲ့အတိုင်းလုပ်တာပဲိန်တိန်ကလေးကိုလို့နဂရောအတက်သွားမျက်တိမိတ်ပြီးငိုမှန်ပေါ်နေတော့အနာအုံးကြီးမှမဆွဲပဲ ငါသာအိတ်ရှင်ဆိုရင်သေးနဲ့ငော့ပါဒါတခုပဲပြောစရာရှိတယ်ဘိုင်းနာလို့အေးလို့ပူလို့ကလေးငိုစရာတွေအများကြီးအခုတဆိတ်ရှိနတ်တဆိတ်ရှိနတ်ဗမာပြည်ကနတ်လွှမ်းမုန်းတယ်သစ်ပင်တောင်မှဒီသစ်ပင်နာဟလားအပေါ့မသွားရတန်ငွေ900မဟုတ်တော့ဘူးပြောင်းသွားပြီဒီသစ်ပင်နတ်ကြီးကြီးဆိုအမဘယ်သူမှမနှောရဘူးအောက်ပြီးတော့အိမ်ကြီးပိုက်တော့အဲ့ဒါလောက်အထိနတ်ဆွဲများနေရတယ် အဲဒါကြောင့်လေဒီဆရာတော်ကြီးကနတ်ကတော့ညာပဲမြဘာကမှမတွေးမခေါ်တဲ့ဒီနတ်ကတော့အစုပ်အပြတ်ပြောတာကိုတို့လူတွေကဘာမှတွေးချင်းခေါ်ချင်းမရှိဘူးအရန်လုံနေကြတယ်ပဋိပမာပြည်နတ်ပွဲတွေတောထနေတယ်မဟုတ်လားဟမ်အေးအဲ့ဒါနာမကြီးနတ်ပွဲမန္တလေးမြောင်သားအပါတို့တောင်မြုံကဘာပွဲတော့ဖတ်ဖတ်ဖတ်ပြီးတော့အလွတ်နော်ပရင်းစာကတောင်မြုံဖျားပွဲလို့ပြောတာပါ ကဲအဲ့ဒါကကြည့်တော့ဖျားပွဲဆိုပြီးတော့တခုလတလင်းကွာမုတ်ဆိုးမှပြိုကြီးပါမကြအဲ့ဒီသွားပြီးနတ်ညောဆွဲရတာလူတော်သလင်းပွဲမိကောင်းဖခင်သားမိကတော့မှမသွားဘူးဘုန်းကြီးတို့မန္တလေးစကိုင်းနှစ်ပေါင်း20ကျော်နေခဲ့တာဘယ်နန်းနေမှတော့မသိဘူးအေးအဲ့ဒါသတိထားကြမဟုတ်ကဟုတ်ကားတွေနဲ့လူတွေကအရထူးကြတယ်ဘာပါလေအယူထားတယ်လို့ပြောတာ အင်္ဂလိပ်ကိုပြောလို့နားမလည်ပဲဖြစ်အေးအဲ့ဒါပဲဗျာအဲ့ဒီကြောင့်ပြောရင်အများကြီးတော်ပါပြီဒါကြောင့်လေဒီဆရာတော်ကြီးကနတ်ကတော့ညာသမျှဘာကမမတွေးမခေါ်မြောက်ပညာခိုင်းစီသောကောင်းလုံးညောကျက်သာထာကြီးကအရက်ဆုံးသည်နရကုံကူကြစေသာ တို့ရဲ့အဓိပတိဘုရားကကြက်သက်ဘဲတတ်တာကြိုက်သလားမကြိုက်ပါဘူးဗျာထေရအရက်ကြိုက်သလားမကြိုက်ပါဘူးဗျာတို့ရဲ့အဓိပတိဘုရားမကြိုက်တဲ့ဟာတွေနဲ့နတ်ကတော့အစုပ်အပြက်ကလှုပ်ထားဖို့တို့လူတွေဖယားခံသွားပြီးတော့ရပလင်းထောင်ထားကြဘာမှအခွင့်အရေးမရှိလို့တနေ့ခြေနေကောင်းလာရင်အဲ့ဒါတွေအကုန်လုံးတရားဆွဲတရားသူကြီးဖြစ်ရင်တသက်တကြုံပေါ့ဒါမှပြဘာမှမသိဘဲနဲ့မဟုတ်ပါဟုတ်ပါလေ ဘုန်းကြီးတွေပြင်ဘုန်းကြီးရဲ့အောက်ကနာယုတ်တွေကအပေါ်ကကဲကောင်းရောလားအဲဆက်နာထောင်ယူကိုယ်ွယ်ကြဘိုးဘိုးအောင်ရဲ့ခေါင်းထက်ခေါင်းတင်စားသူရတတိအဆောင်ထားလို့ဘိုးတော်ဘွားဆုံးသွားဘိုးတော်တွေကလည်းပေါ်ပါဘိုးတော်ကြောက်ခဲတယ်ဘိုးတော်အုပ်ခဲတယ်ဘိုးတော်ဝက်လုံးတယ်ဘိုးတော်ဝက်ချမ်းတယ်ဘိုးတော်ချစ်တော့ခနောင်းတယ်ခွက်ကြည့်ကိုကတ်နေပြီ အေးလိန်တဲ့လူတွေညာကောက်အောင်ဒိုးလူတွေကမီးလောင်ရလေးပစ်နေရအာအဲ့ဒီဘိုးတော်တွေအကြောင်းဆိုရင်လက်စားဆောင်နေလူပြိဿရှားဘူးနာဝသိဦးမြင်မှုမှာပါဘိုးကဘာသာသာသနာအတွက်ဘာလုပ်ခဲ့ဘိုးမင်းကအယူလိုလိုအနတ်လိုလိုသဘင်ဖားရချဒူးပေါ်ပေါင်ပေါ်နဲ့ဒါကြီးတွေဘုရားရှင်ပေါ်တင်ထားတာဘုန်းကြီးတို့ဘုရားထိခိုက်တယ်ဘာမှအခွင့်အရေးမရှိလို့နေတာရှိတဲ့တနေ့ကျရင်တော့ဟွန်း အေးအဲ့ဒါပဲကြည့်တယ်ပြီးတော့သူရသတိဆိုတာလားသိအိန္ဒိယကမောင်ကိုဝင်လာတဲ့နှာခေါင်းဂျုံကလမသူကတခြားဘာသာကလာတာသူ့ဘာသာမှာကသူတို့အကောဗရမဏဗေရှင်ုရှိပါနတ်ကြီးသုံးရှိအဲ့ဒါတို့ဗမာကောခေါ်ရင်ဗြမဗေဒနုတိဝအဲ့ဒီသူရသတိဆိုတာကတယောက်တည်းကနေပြီးတော့သူရသတိနာမခန္ဓာလက်ချမိနာမခန္ဓာပါရဝတိနာမခန္ဓာပြီးတော့အဲ့ဒီဗြမနဲ့တညဗိဒနုနဲ့တညအရှိဝနဲ့တည ကဲဒီလောက်မျက်နှာများတဲ့ဒကမကောင်းရောလားဒါဒီဘုရားသင်မောတင်ထားတဲ့ဘုန်းကြီးတို့ဘုရားဘလောက်ချက်တည်းရုပ်လဲဘာမှအခွင့်မရှိလို့ကြည်နေတာအေးအဲ့ဒါလေသဘောပေါက်ကြဒီမင်းပြောရရင်အများကြီးခိုင်းတော်ပြီဒါကြောင့် ကိုယ်ဝကြဘိုးဘိုးအောင်ရဲ့ခေါင်းထက်ခေါင်းတင်စားသူရတရီအဆောင်ထားလို့ဘိုးတော်ဘွားဆုံးစွာနှုံအာမယုထာကြည်တော့ခိသာမိတိတရဏခုနကဗဇကဆိုလိုက်ကြတာဗုဒ္ဓံတရဏံခိသာမိမန္တရခိသာမိတရဏခိသာမိဒီအောင်ဆုံးနော်တော့ကြတလွဲချောငော့ပြီးတော့လည်းမဆုံးနဲ့အုပ် အေးအဲ့ဒါပေါ့နှုတ်အားမှာယွထာကြည်တော့ခေသာမိတိတရဏအပြောအလုပ်အဟုတ်မညီပါအပြောနဲ့အလုပ်ညီရလားညီပါဘူးအဲအခုအိမ်မောနေရမရှိတော့ဘူးဝတ်ပေါက်နေပြီညချင်းတဲ့ပေါ်မိချင်းတော့ညချင်းတဲ့နေချင်းတဲ့ပေါ်မိချင်းတော့နေချင်းတဲ့ကြံကြောင်းကြီးထောင်တော့ကြံအောင်နဲ့ကောင်းကြီးမောင်သားတော့ကောင်းကြီးနေပေါင်းနေဒါတို့ဘုရားကပြညာဟောတာလားပရမဟောတာပရမဟောတာ ဘိုးလူတွေကဖယားတပည့်ဗုဒ္ဓဘာသာမြေခံပြီးတော့ဖယားကော်တုတ်နေကြတာပဲမလုတ်ပါနဲ့ပြိတ္တာကိုယ်ကံအတိုင်းကိုလာတာကောင်းတာပြုရင်ကောင်းလို့ရမယ်မကောင်းတာပြုရင်သာပြီးရောအခုဗျာမပြောနဲ့အကုန်လုံးပဲတခါတည်းပဲသာမေးဘက်ကိစ္စထွက်အောင်မအောင်သိမှာပဲအလို့လောက်ကန်ကြီးအောင်မအောင်သိမှာပဲ အဲ့ဒါအဲ့ဒါဆိုခြေအားတဲ့ဘုကျမတို့သံပွဲပြည်တာတာတဲ့အဲ့ဒါကျမတို့လက်ကလေးကိုတဲ့ပတ်ဆံပေးပါမဲ့တဲ့ဖေဖေကျွတ်ကိုကိုကြည်အောင်ဆွဲပါအပြူစင်ကလေးကဘေးရင်ဆရာကိုသွားပြီးတော့ပိုက်ဆံပေးလက်ဆွဲခံနေကြကျူဆရာတို့လည်းကြောက်ကခွဲထားလို့ဆေးဝါးကလေးရရလို့ဟောနေရဘေးရင်ဆရာပဲလှုပ်ချင်တယ်ဒါမှပိုက်ဆံလည်းရသေးပိုက်ဆံလည်းရ တို့လူတွေသိအာကြီးဆွဲတာနော်အေးအဲ့ဒါသတိထားဗျာမှန်ရလားအေးအဲ့ဒါလိန်စားကောင်းအောင်လေလုပ်ပြီးတန်းစီစောင့်နေရတာလိန်တဲ့လူအပြင်မပြောတာဘူးသူကနဲတောင်နဲသေးတယ်တို့လူတွေကိုအချင်းချင်းဖမ်းမှရှောက်လုပ်နေကြတာ အေးအဲ့တော့ဒါလေးတွေကိုလည်းသတိထားပါကောင်းတာလုပ်ရင်မကောင်းတာလုပ်ရင်ဒါကိန်းနေဘုရားကတသက်လျာမို့တသန္တရာလုံးအတွက်ဟောတာကြိုက်တော့ဘုရားရှင်နေကစားတင်တော့ကြားဘူးမှာပါပရေကိဏကာယကမ္မဝါစာကမ္မပရေကိဏပရေကိဏမနောကမ္မနဲ့ဟောကာယကံကောင်းပါစေဝစီကံကောင်းပါစေမနောကံကောင်းပါစေပရေကိဏနိကတ္တဝါနာ အဲ့ဒီကံနေကောင်းမဲ့ဆိုရင်လဗန္တတိပရခိနေဘဝဆက်တန်းဆက်တန်းကောင်းကျိုးတွေရမယ်ပြီးပြီတလုံးနဲ့ပဲမှန်ရလားအခုတော့ပေါင်းလို့ပဲသားနေကျောင်းသားကျောင်းသူအသာကျောင်းတဲ့တုံးတော့အဲအလေလိုက်နေသံဝေနိဗ္ဗာန်မှာဟိုသွားဒီသွားကံကောင်းညွန်လေးပြီးသားမှာအုံညွန်လေးပြီးသားမှာဟင်ဘောပင်လေးမမ်းပြီးသားမှာပေတာလေးမမ်းပြီးသားမှာမမ်းတယ်ဆိုတာသိတဲ့အတိုင်းသူ့ဘာသူ အမေတောင်းတာလားမသိဘူးအမတောင်းတာလားလည်းမသိဘူးပြီးတော့ဘက်ကမေးခဲ့ရသေးတယ်နန်းကြီးတော့အဘုဇ္ဇနာနာတော့ကြောင်းမမန်တဲ့ဇာမမန်ကျက်အတန်းတက်ပါတဲ့သူတင်ရညွန်းနာတမီတာပါအဲ့ဒါတွေကစားပြီးတော့တို့လူရအကုန်လုံးကိုယ့်ရဲ့ကံဆိုတာကိုမယုံမဲနဲ့ဘေးဘီကနေယုံနေကြတာမှန်ရလားအဲ့တော့စာဆိုလေးကဘေးပြောတာ သွေးပြောတာမိတ်ဒီဘာမဘာပါလဲဗမာပြည်ပွားပါအဲ့ဒါဗမာပြောတဲ့စကားကိုဗမာတွေနားလိုက်နားထောင်ကြသားမှာမဟုတ်ကဟုတ်ကဟိုဟာတွေတရားတွေရှောက်နှောပြီးတော့လုပ်နေကြရင်တော့မောသွားမယ်မချောလို့ဒါကြောင့်ကောင်းတာလုပ်ရင်မကောင်းတာလုပ်ရင်အေးတနည်းအသက်လက်တွေလုပ်ကြည့်ပါ အခုတော့ဟာဘုရားနေကစားတင်တာသာပြီးတော့မလေးကိုနေဝင်ဆိုပြီးတတိယကိုမျိုးဘာငါကိုမျိုးဆယ်မျိုးဖြစ်မိုးချိုးများပြင်ပါလို့ရှင်မျိုးလည်းဖြစ်တော့မိများမျိုးမှာကိုတန်းနိုင်လည်းများနဲ့ပြုပြီးတာပဲဟာဒါတွေပြောရမယ်ဆိုမိုးလင်းသွားဒါကြောင့်မပြောတော့ပါဘူးသူများတင်ပြောလဲပြောတာပါဘူးစက်မိလို့ပြောတာ သဘောပေါက်ပလားဒါကြောင့်လည်းဒီဆရာတော်ကြီးကရှေးဆက်လို့တပည့်ဆုံးလင်းအပေဘုံလားလိတ်ွက်လေအိမ်ကမှကြိုက်တယ်လို့ဆွဲကြပြီတော့အဲ့ဒါလည်းဒီဆရာတော်ကြီးဖြူဆရာတော်စမောလားလေးမို့ဆိုထားပါလည်းဒီဆရာတော်ကြီးကဂရိတ်ပကကြီးကြီးပါအဲ့ဒီလိုဆရာတော်တို့ရဲ့အဆုံးအမပူဇော်သောအပြင်ရိုးရိုးကြည့်မြင့်မြင့်ကြမှန်မှန်လုပ်ကြသားမှာ မှန်ရလားအေးအဲ့ဒါတွေတတိထားဂျာဘူးနာဝတွေပြောရင်မိုးစင်တင်လည်းမတော်ပြီဒါကြောင့်ပြန်ဆိုလိုက်သုံးချိန်ဖယားသုံးချိန်ဖယားဘုံငိုပွားဘုံငိုပွားနှလုံးသားဖယားဒေဝာဤနှလုံးသားဖယားဒေဝာဤရှစ်ဆက်ဆုံးသုံးချိန်ဖယားတရားတရားရှစ်ဆုံးခိုင်းတာ သုံးချိန်သံဃာများသုံးချိန်သံဃာများဘုဘောဘွားလုံးသားဗျာဒေဝါရီအေးဒီအရှိရကိုရုပ်တယ်အသာလေးထားကြည့်အဲ့တော့ဘုန်းကြီးအာရမပြောတာမဟုတ်ဘူးသူတို့ကိုကုသိုလ်ပြုမေတ္တာပို့အမြဝေပေးဘာမှတတိတနာတည်စရာမလိုဘူးအခုဒုဒကာရမတွေရဲ့အိမ်မော်ရှိတဲ့နတ်တွေကအလို့နေတာဖြူချရလို့ဆင်းသွားကြားလာတယ် ဈေးကပန်း30ဖို့ဝယ်တာဘုရားကြီး9ချက်4ရောက်ဒုရသတိယတပွင့်ဘိုးဘိုးအောင်ကတပွင့်ဘိုးမင်းအောင်ကတပွင့်တပွင့်နဲ့နဲ့သူတို့ကျေနပ်နေကြတကယ်လို့ဘုရား30ဘုံလုံးလူပြီးဟေးတီတီတို့အောင်းအောင်းလုံးခေါင်းခေါင်းလုံးအမြအမြဆိုရင်ပြီးပြီ30ဘုံလုံးရအလုံးနေတာဖြူဆရာတို့ဆိုရင်တရားဝဲပြီးပလင်မောဆင်းသွားမှာပဲအဲ့ဒါသဘောပေါက်ပြတိတ်ပြီးတော့တို့လူရအပြက်အပြက်နဲ့နှာခေါင်းသွေးထွက်ကုန်ပြီ ဂိုင်ရှိစေပြီးတော့ဘဏ္ဍပါသီလဆောက်ပြီးမလဲဩမျက်စိတဲ့ခုနကသရဏဂုံဆုံးရင်ပြောပြီးပြီဟောထပ်ပြီးအလိန်ခံရင်ပြီးတော့ပတ်စံပေးပြီးတော့လက်ဆွဲခံအောင်မလားမလုပ်ပါနဲ့ငရဲကြီးကူမအောင်အေးအဲ့ဒါပဲငါးပါးသီလကရှိပြီးပြီရာပြီးသားနွားသွားဖြစ်မကြည့်နဲ့မရသေးတော့နွားရအောင်ကြိုးစားရအေးအမှန်တော့ဘုန်းကြီးတို့ ပွဲယုံတာဆိုပြီးတော့ဟုတ်လားဘယင်းနောက်ဆွမ်းလောင်းပွဲဒုတိယကျင့်ဓမ္မကပဲဟာအေးကြီးကျယ်ခမ်းနားစွာပရိသတ်ဒီတိုင်တိုင်ဝုံဝုံရှွှွှွမြမြနဲ့လောက်တာအဲ့ဒီကုသိုလ်တော်ကြီးကိုချီးကျူးဂုဏ်ပြုသောအပြင်ဆယ်ပါးပီလာတောင်ဆောက်တည်တဲ့နဲ့ဆောက်တည်ကြမလားဆောက်တည်ပါဗျာအလွယ်မပြောနဲ့မှတ်ချောဆွဲရိုးတွေနဂတ်တွေလက်စွပ်တွေအကုန်ချုပ်ရမှာ ကဲချွတ်နိုင်မှာမလားအင်းမိုးလုံးမိမှုသာဝါဒတဲ့တော့ပါတော့မယ်ဘုန်းကြီးကညာကြငါမင်းတို့ဇဘာတိလာပေးမယ်လို့မကြေညာခဲ့ဘူးအေးဒီရောက်မှဘုန်းကြီးကဇဘာတိလာပေးမယ်ဆိုလို့ချင်းဒါရီကချွတ်ရတော့မယ်ချွတ်ရလို့မသကားကြောက်ပြောက်သွားရင်ဟိုဖြူးစရာတော့သေနာကောင်ကြောင်းလို့လောက်တာဘုန်းကြီးလောက်တော့မိုင်းတာပဲဘုရားတောင်ကျိုးနဲ့ခတ်ထားရင် လွယ်တာမှမဟုတ်ပဲနဲ့ပဲ အေးအဲ့ဒါသတိထားဒါကြောင့်ကြားချပြီးတော့အရှင်နေအားလျောစွာ ရှစ်ပါးသီလဆောက်ပြင်ရောမသင့်ပေဘူးလားသိပါပါဘုရားသဘောတူရလားသဘောတူပါဗျာသဘောတည်းပါတူပါတယ်ဆိုတော့သူကြော်ဟင်းနဲ့သူတို့လိုမင်းမောင်နဲ့သူတို့လိုငါနဲ့နော်သဘောတူရလားသဘောတူပါဗျာအေးပြည်သူသာနာရင်ခံယူရ တော်ကြပလင်မောရောက်တာနဲ့ဘုန်းကြီးကမိုက်ကြီးရိုက်ချက်တယ်သာသွားတော့ကွာနဲ့လုံပါသွားပါလေသဘောဆန္ဒခံမြင်တော့အော်ရင်အော်တော့ရတယ်။ဒါင်းဆိုသက်ရှိတတဝါသက်ရှိတတဝါမတ္တပါမတ္တပါသဝရသိက္ခာဓိမာဣသဝရသိက္ခာဓိမာဣသဝရဆိုတာဘာလဲ။တခါတော့ဘုန်းကြီးအချက်စမောသွားတယ် တို့လူတွေမဖြေနိုင်ဘူးလို့အောင်မေးတာအမေးတဲ့အမေးတော်တယ်ဗျာတော်တာတော့တော်လို့ပြောမှာပဲမတော်ရင်တော့မသားမပဲအေးသာဝရဆိုတာပစိုးထမိန်မကျွအောင်ဂရုစိုက်ရတယ်လို့ကြီးပွားရေးစီးပွားရေးဒီမှုရေးအိမ်တော်ရေးပညာရေးကျမ်းမာရေးနိုင်ငံရေးဘယ်ရေးကြောင့်မှသူတစ်ပါးတည်းမတတ်ရကိုယ်ကြိုက်တဲ့မက်ကျင်ချက်ဘုပရွက်စိတ်မပွေးတာသမတတ်မိအောင်ကြိုးစား အဲ့ဒါမှဒီဒိဋ္ဌဘုတ်တည်မယ်ဒီဒိဋ္ဌဘုတ်တည်မှဒီဒိဋ္ဌဘုတ်ဒီမှဒီဒိဋ္ဌဘုတ်ရဲ့အကျိုးရလတ်ကိုပိုင်ပိုင်နိုင်နိုင်ခံစားခွင့်ရှိတယ်။အဲအဲ့ဒါကြောင့်ဘသူအသက်ကိုမှမတတ်မိအောင်ကြိုးစားပါ။ အလောင်းတော်ကြီးများဘုန်းကြီးတို့ကဘုရားအားထားတဲ့ပုဂ္ဂိုလ်ဆိုတော့ဘုရားအလောင်းတော်ကြီးများမြောက်မင်းဖြစ်ခြင်းကာလမုတ်ဆိုးတယောက်နဲ့စွာသော6ထဲကြအလောင်းတော်ဟာတွေ့တော့ဩဘာမကယ်သေးပေါ်ရရှိငါသူ့ကိုကယ်နိုင်မလားဆိုပြီးတော့အညီများတဲ့ကြောက်တုံးကြီးကိုကြောပုတ်ပြီးတော့တခါတည်းနွယ်ချိုးနဲ့ကြောက်ပေါ်ခုန်တက်ရဟာဆယ်ပေါ့အစမ်းလုံးပါပြီးတော့မှဒိုးမုတ်ချိုးကိုကြောကုန်းပေါ်တင်ပြီးတော့မှ6ပေါ်ခုန်တက်ရ နှခါဆိုတော့ပင်မန်းအသေးလူသာကျွန်ုပ်သိပင်မန်းနဲ့ခဏလောက်ပေါင်းမောင်းအိတ်အပန်းဖြေပြရသေးအဲ့ဒါမြောက်ကြီးကပင်မန်းနဲ့အိတ်ပြောနေတော့မုတ်ဆိုးကမုတ်ဆိုးချင်ချင်တာပဲဟမ်ငါမသားရတာကြားနေပြီဒီမြောက်ကြီးကြောက်ခဲနဲ့ထုသပ်ပြီးတော့ငါလက်စားကျန်တာတွေငါမိသားစုတွေကျွေးမယ်တဲ့ကြည်စားလူသားသမားဟာ တတ်တဲ့အလုပ်ပဲစိတ်ကူးတယ်ဘာရညာရင်ထောက်ထားဘူးအဲ့ဒါနဲ့ကြောက်ခန်းနဲ့ကောက်ထူတာမန်လူသားပြင်ဒီမြောက်သေးနိုင်ဒါပေမဲ့သူကစာပြရင်ကနေနေတော့မသေးဘူးခေါင်းခွဲသွားတော့မြောက်ကြီးကအိယာကလက်နှိုးပြီးတော့တစ်ပင်မခုန်တက်သွားခြေနေကြည့်လိုက်တော့တခြားရမမရှိဘူးငါကယ်ထားတဲ့လူကပဲဟိုကြောက်တုံးကြီးနဲ့ငါ့ကိုထုတာနေမှာပဲဒင်းတော့ဆိုပြီးတော့ရှောက်ကြတဲ့ပြန်တွန်းချလိုက်ရင်ဒီတူကသိမှာပါပြီက ဒါပေမဲ့အလောင်းတော်ကြီးများမှာကလေးစားရံညိုအာဂတမရှိပါဘူး။အော်ငါမကဲသေးပွဲရရှိတယ်။ပုံမဲ့ဖို့ကတော့ထီအောင်ပုံမဲ့အဲ့ဒါနဲ့ပြိဿရေအသင်လူသာအသင်နာတော့ကျွန်ုပ်မကောင်းဝင်ပြီ။တပင်းခုံတပင်းခုလို့ကြားခဲ့တဲ့သွေးစဲနဲ့လူတို့နေရာရအောင်ပို့ပေးလိုက်မယ်ဆိုပြီးတော့ပို့သွားတာ။အလောင်းတော်ဆိုရင်တရိษံတရိษံပါပဲ မှန်ရလားအေးဒါကြောင့်တရိစ္ဆာအခုကိုယဟန်ပြုတဲ့ပုဂ္ဂိုလ်တောင်မှတပ်ဖြတ်ညင်တဲ့ခြင်းပြုသလားအဲ့ဒါဒုဒကရမများတရိဋ္ဌဇတ်တော်ကြီးတွေကြည့်တယ်လူတော်ကောင်းတရားတွေနားတယ်ဆိုတာအဲ့ဒီလိုကျင့်ဝတ်တွေကိုအရယူနိုင်မှကိုတွေ့ကြံမယ်မယူနိုင်ရင်တော့ဘုန်းကြီးတွေပြင်မော်တင်ပြီးတော့ဘိုင်းစကုတ်ပြတာဘယ်ဘုန်းကြီးကပြောကောင်းတယ်ဘယ်ဘုန်းကြီးကလန်ကောင်းတယ်ဘယ်ဘုန်းကြီးကရုပ်ချောတယ်ဒီထဲတော့ဖြူးเสียရတော့အဆိုးဆုံးပါပဲဒီ အေးအဲ့ဒါပဲဗျာအဲ့တော့ဒီတမ္မုန်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပြိဋ္ဌာအေးကျမ်းစာကပြတာလေဘုန်းကြီးပြောမယ်အဲ့တော့ဘာလဲဆိုတော့ဘုန်းကြီးတို့တရိစ္ဆာန်တကောင်တတ်တာနဲ့လူတတ်တာလူတတ်တာကပိုအပြစ်ကြီးတယ်ဟုတ်ရဲ့လားလူမှလည်းပဲမိဘနှစ်ပါးအဲဒီမိဘနှစ်ပါးမှာသီလတူတဲ့မိဘနှစ်ပါးလုံးတတ်ရင်အမေတတ်တဲ့အပြစ်ကပိုကြီးတယ်ဘာကြောင့်လဲ အမေကကိုလာလွယ်ရတယ်မွေးဖွားပြီးတော့နှလုံးသွေးကနှုတ်ရည်ဖြစ်နေတိုက်ကျွေးရဒါကြောင့်အမေဖေသီလာတူရင်ဘုရုသတ္ထာကိုပြည့်ကြည့်တယ်ဟုတ်ပြီအဲ့ဒီမေဖေကအမေက၅ပါးသီလအဖေက၈ပါးသီလဆိုရင်ဘုရုသတ္ထာပို့ပြည့်ကြည့်မလဲအဖေသတ္ထာကပို့ပြည့်ကြည့်တယ်ဘာလို့လို့အဖေက၈ပါးအမေကဟုတ်ပြီအဲ့တော့အဲ့ဒီရိုးရိုးလူသတ္ထာနဲ့သီလရှင်တတ်ရင် သီလရှင်သီလက63ပါသီလရှင်တတ်တာနဲ့ကိုရင်တတ်တာကိုရင်သီလကကိုရင်တတ်တာနဲ့ဥစဉ်တတ်တာဥစဉ်သီလကပြောလိုက်ပါ ပြောလိုက်ပါအလုံးကြအောင်ပြောလိုက်ပါဘာလို့ဆိုတော့အိမ်ရှိလူကုန်တရားနာလာတာမဟုတ်ဘူးတို့တရားပွဲမှာအကောင်ကြီးတွေမလား ရှင်နေမြင်းနေကျွဲနေနွားအကောင်တော်ကြီးတယ်တရိစ္ဆာဆိုတော့အသိဉာဏ်မရှိတော့တရားနာရမှန်သိလားသိပါဘူးဘုပရိသတ်တွေကအကောင်ငယ်ပေမဲ့လူဆိုတော့အသိဉာဏ်နဲ့တရားနာလာကြတာဒါကြောင့်တရားနာမလာတဲ့ပြောလိုက်ပါပြောလိုက်ပါ အားလုံးရအောင်ပြောလိုက်ပါအေးအဲ့လိုပြောတာမဟုတ်ဘုရားကသမဗရပါဠိတော်တက္ကရာမှာတယောဇနသုတ်တံ အဲ့ဒီဒီဩသနာသုတ်တမယဟန်တော်များဘုရားထံကလူပိကမ္မထတရားယူပြီးတော့အရှိနောက်တောင်းမြောက်လေးပါသင့်တော်ရာဒေသတွေသွားပြီးတော့တရားအထုတော်မူကြခြေကပါရမီအားလျော်စွာ အချို့သောတာပန်အချို့သဂရာကအချို့အနာကအချို့ယဟနာဖြစ်တော်မူကြတဲ့ရပောင်း90ဝါပြီး3လဘုရားနဲ့ခွဲနေရတော့ရာပြီးသောတရားနဲ့ပူဇော်မယ်မရသေးသောတရားကိုနာယူမယ်ရည်ရွယ်ချက်ဘယ်နှမျိုး ဘာတွေပါလေဟမ်ရပိသတရားနဲ့ပူဇော်မယ်မရသေးသောတရားကိုနာယူမယ်တို့ဘယင်းတော်ဘွဲယုံတန်းကဘုရားဘူးသွားဘူးရဲ့ရည်ရွယ်ချက်တွေပါပါတော့မေပါနဲ့လေမေပါနဲ့လေတို့တထွေရောက်ဝါဝါဘုရားဘူးသွားတာမဟုတ်ဖယလေသွားတာ မရောက်ဘူးတဲ့ဘုရားဒီလူစုကားငါပြီးတော့ကားပေါ်ရောက်တဲ့ရောက်တတ်ကြရပေါက်တတ်ကြရပြောသွားအရဟံတလုံးမှာပါပါဘုရားရောက်တော့နေရာပြောင်းမှဆိုလို့အော်တိုမက်တစ်ဖင်မှုတော်ဥဆုံးကြီးချလူတွေးသည်မြဝယ်စားအပြန်ကြတော့ရံဖြစ်ပြောတာရပါလိမ့်မယ်ကုသိုလ်ကြီးဘုရားဘုမသွားရင်တော့တယောက်တယောက်ဝင်ထွက်သွားလက်ချစ်ချစ်ခင်ခင် ဘုရားဦးကလည်းပြန်လာရောငါဈေးပြတ်တာမချီဘူးဒီကောင်းမှနေအိချီဦးတော့မလှဲ့ဘူးဟဲ့ကွဲကြလေတည်းပဲရည်ရွယ်ချက်မှန်မှန်နဲ့ဒုပရိဒဘုရားဘူးကကိုင်းကိုင်းစမ်းမိလို့ပြောတာအဲ့ဒါနဲ့အခုကိုတော်တွေကတော့ရာပြီးသောတရားနဲ့မရပြီးသောတရားကိုအာရုံအဲ့ဒီရည်ရွယ်ချက်နှမျိုးနဲ့ရှစ်ကြောင်းခြီးပြီးတော့သွားလိုက်ကြ။ကုံကြောင်ခြီးလာတဲ့သံဃာတော်တွေ ရွာတွေရွာမီးလာကြီးကားတကောင်ကောင်းကင်မှာပြန်သွားတော့ချိန်ခိုက်မီးခွင်းစွတ်ပြီးတော့ကြသေးဟာဆန်းလိုက်တာတကယ်ဆိုမီးခွင်းကထက်ကကြီးကားကအောက်ကကြီးကားကထက်ကမီးခွင်းကအောက်ကမိခွင်းကဘယ်ဘက်ကကြီးကငါညာဘက်ကမိခွင်းကညာဘက်ကကြီးကငါဘယ်ဘက်ကလွတ်နိုင်တဲ့အကြောင်းကြီးအများကြီးရှိအခုချိန်ခိုက်သေးရတာအဟောတရားကောင်းတယ်ဘုရားထံရောက်မှရှောက်မယ်ပေါ့ဒုတိယရေချောင်းချီလာတဲ့သံဃာတော်တွေ ဒီလေရောက်ကြောက်ချတယ်လို့လှေမသွားတော့မှကာဏကံလီဆိုတဲ့လူယုံမှာမဲချတယ်ဘာမဲချလူယုံမှာမဲချအေးအဲ့တော့လူပေါင်းများစွာလှေသူကြီးတော်သုံးချိန်ကြအဲ့ဒါနဲ့တန်ခါအဖေကမဆန္ဒဆိုတော့ပြည်သူပါစင်ညာအားကိုလှေသူကြီးမဆန္ဒတဲ့ဖြင့်သူတက္ကမရဲ့လက်ဝတ်ယရနာတွေချွတ်လယ်ပင်သဲဥဆွဲရေထဲချက်တတ်လိုက်မှမြားအောင်တပွဲလှေကသွားတယ် လေးပါးပါလာတဲ့သံဃာတော်တွေကဟာတေဆန်းခြင်းအရွယ်ငယ်ငယ်ရုပ်ကလေးလှလှရာဓုကတေသူကြီးကတော့ဒါတောင်လူယုံမှမဲကြသဲဥဆွဲကြတတ်ခံရတယ်ဘုရားထံရောက်ပါမှရှောက်မယ်ပေါ့တတိယကိုအဲတောင်နခကြီးတန်ဃာတော်ကြီးသရောဝေတမေနာရောက်တဲ့နေရာမှာနေရာပန်းကြလို့ကိုတော်တို့ကလည်းခုနှစ်ပါးကိုယ်ထဲမှာနေရာခုနှစ်ခုရှိတယ်။ဘာရောက်နာနေမှပြေတော်မူကြ။ ဒါနဲ့ယဟန်ခုနှစ်ပါးလည်းကိုယ်ရဲရောက်ရောမိုးရွာလေမချင်းမဲနဲ့အလိုလိုကြောက်တုံးကြီးပိတ်တဲ့တဲ့ဘာပိတ်အဲတော့အတွင်းရှိဟန်ခုနှစ်ပါးဆွမ်းအားရှိသမျှယုံကန်လှုပ်ရှားတုတ်တုံမှမလှုပ်မြေမန်းကကြောင်းနိုင်ဘုန်းကြီးကလည်းရွာပေါင်း9ရွာတကားတကမာရီနဲ့ဂျိုနဲ့ဒုက္ကုံနဲ့ကောတရက်နှစ်ရက်သုံးရက်လေးရက်ငါးရက်၆ရက်တုတ်တုံမှမလှုပ်9ရက်မြောက်တော့မှအလိုလိုပွင့်သွား အစာပြတ်ရင်ကနဲ့ကိုရောခုနပါခေါင်းစသလက်တငိမ့်ငိမ့်နဲ့ဘုရားထံရောက်မှရှောက်ကြည့်မယ်ဒါနဲ့စစ်ကြောင်း၃ခုဘုရားထံရောက်ကြလို့ဘယ်ရောက်ဘုရားထံရောက်ပါဘုရားကုန်းကြောင်ရှိလာတဲ့သံဃာတော်တွေဗာမြင်ပါလိမ့်မိဝင်းကြီးကြီးကသွတ်သေးတယ်ောက်ကြီးလဲအောင်ပြီးပြီ။ဒီကောင်ပြီးတော့ဟောမသိပါဘူးသောဘုပြောမှာမောက်ခောက်ချိုးနားနေသလားလို့ နော်အဲကြီးကန်းကြီးမိခွင်းဆွတ်သေးတာမြင်ရတယ်ဘာကြောင့်လဲဆိုတော့ဘုရားကဘယ်သူမပြုကိုပြုတဲ့ကံကိုထံပြားတဲ့အဲ့ဒီကြီးကန်းကြီးအတိတ်ဘဝကလက်သမားဖြစ်ခဲ့နလားသုံးလားယုံနေမကောင်းတဲ့နွားဘုံငယ်နဲ့လဲအော်သူလဲလေသွေးနဲ့သားပြီမို့လို့ကိုကြီးမစားဘူးဒါလောက်အိတ်ချင်တဲ့နွားကွာလို့ကို့အလိုမကြဒေါသထွက်ပြီးတော့ နွားလည်းပြီးကောက်ရွတ်ပတ်မိရှုတတ်ခဲ့သည်ပါဏာတိပါဒကံဘာကလဲပါဏာတိပါဒကံပါဗျာစေသားတို့အဲ့ဒီလက်သမားနွားတကောင်တတ်မှုရောက်နွားရဲ့အမွေတပင်ငရဲတဘဝနွားရဲ့အမွေတပင်ငရဲတဘဝနွားတကောင်လုံးရဲ့အမွေမြင်နဲ့အမြငရဲနိုင်ဘဝပေါင်းများစွာခံစားခဲ့ရတယ်ငရဲကလွတ်ပြန်တော့လဲအယူပြောက်တော့အနတ်ကြံအနာပြောက်တော့အနေရွတ်ကြံဆိုသလိုပဲ။ ကာမတရိခကကာမဝိပါကကံကျွင်းနေအပြင်ကောင်းငင်မှာကြီးကန်းဖြစ်နေပြန်သွားတာမိခွဲစွတ်သေးတွေကခုနှစ်ဘဝရှိပြီဘယ်နှဘဝခုနှစ်ဘဝပါဗျာတန်ဃာတော်တွေတွေ့တဲ့အချိန်ကိုဘုရားစီနီယကနတ်တက်မင်းတို့၆ဘဝမမြင်ခဲ့ဘူးနောက်ဘလောက်ခံစားမှလည်းမပြောနိုင်သေးဘူးဘာတကောင်တတ်မှု နွားတောင်ပါပါဗျာတကယ်လူတယောက်သားရင်ဘိုးအပြစ်မကြီးဘူးလားကြီးပါတယ်ဗျာအပြစ်အပြစ်အပြစ်မကြီးဘူးလားကြီးပါတယ်ဗျာကြော်ညာကလည်းဝင်တယ်နော်ဇာလန်းလေးကြည့်ကောင်းလို့ကြီးပါတယ်ကြီးပါတယ်အဲ့ဒီလူသတ်ထားတဲ့ဒီလရှင်သတ်ရင်ပိုအပြစ်ရှိတာဒီလရှင်တဲ့ကိုရင်သတ်ရင်ကိုရင်ထက်ဦးချင်းကိုသတ်ရင်ပြောလိုက်ပါပြောလိုက်ပါအားလုံးကြအောင်ပြောလိုက်ပါ တရားမနာတဲ့လူတွေတရှင်ဖောက်တဲ့ချလိုက်အေးကိုင်းတာနဲ့ပြိဿရေဒုတိယနေသူကြီးကတော့ဘာဖြစ်ဒီဥဆွဲပြီးတဲတဲ့ချသလားသိတယ်ချပါဗျာအဲအဲ့ဒီအကြောင်းပြောတော့မှဘုရားကဘာလို့မပြုကိုပြုတဲ့ကအဲ့ဒီလေသူကြီးကတော့ဒီအတိတ်ဘဝကလေသမမယာဖြစ်ခဲ့သုံးဘဝလွန်နေရောက်ကြတော်တဲ့ပုဂ္ဂိုလ်က သူ့အပေါ်ဆွဲလန်းချက်ကြီးစွာနဲ့ခွေးလာဖြစ်တယ်။ငါကခွေးသူကလူဘဝကြီးမတူပါလားမစဉ်းစားနဲ့။ခွေးဆိုတာစဉ်းစားတဲ့အသိဉာဏ်ရှိသလားရှိပါဘူးဗျာ။ဒါကြောင့်ရှေးဆရာတော်သမတော်လူကြီးသူမများကနေလို့ဟာလူတရိချန်နဲ့အဲ့ဒါပဲ။အသိဉာဏ်မရှိတဲ့လူဟာဘာလဲလူတရိချန်။အေးလူတရိချန်အစားတော့အာဟုတော့လူပြိတ္တာအာဟုတက်ကြတော့နှမျောသူများတက်ကြတော့တကြတော့လူငရဲသူတဲ့ဗျာ။ ရှေးဆရာတော်လူကြီးသူမများဆုံးမကြတာမှန်ရလားမှန်ပါဘူးအခုပေးရတရိษံဆိုတော့ငါကကိုယ်သူဟာလူဘဝချင်းမတူပါလားစဉ်းစားနိုင်သလားစဉ်းစားပါဘူးဒါပေမဲ့ငါမရဖြစ်ခဲ့ဘူးတဲ့ဆိုတဲ့အစွဲကြောင့်ဒကမသွားရတကောက်ပေါက်ပါရသီဝသားတွေကမုတ်ဆိုးတစ်ပိုက်မိမိရဲ့ဟေ့ခွေးခေါ်တော့ထွက်သွားပြီဒီနေ့ဘာကောင်းများရမလဲပြောင်ညလှောင်ညတယောကြတော့ငါအရှက်ရအောင်လုပ်တဲ့ခွေး အဲ့လိုဆိုပြီးတနေ့လင်းတော်မောင်စီထမင်းဖို့သွားခွေးကနောက်ကပါရလင်းတော်မောင်စားပြီးတော့ပြန်လာမြေကမ်းနားရောက်တော့အိုးလည်းပင်ကျိုးရသချီခွေးလည်းပင်ကျိုးရသချီအိုးတဲ့လက်ပြည့်ထက်ငါအရှက်ရအောင်လုပ်တဲ့ကွေသေပြီရောဟဲ့တွန့်ချတတ်ခဲ့သည်ပါဏာတိပါဒကံ ဘာကံလဲပါဏာတိပါဒကံပါဗျာရှင်သားတို့အဲ့ဒီလက်သမားမိမသည်ခွေးတကောင်တမ်းမို့ကြောင့်ခွေးရဲမွေးတပင်ငရဲတဘဝခွေးရဲမွေးတပင်ငရဲတဘဝခွေးတကောင်လုံးရဲ့အမွေးမြင်နဲ့အမြငရဲ၌ဘဝပေါင်းများစွာခံစားခဲ့ရတယ်ငရဲကလွတ်ပြန်တော့လဲအနာပြောက်တော့ အနယုတ်ကြံအယူပြောက်တော့အနာကြံဆိုသလိုကာမတရိခကကာမဝိပါကဖြင့်အခုလိုလေသူကြီးကတော့ဖြစ်တာသဲဝဆွဲချတခါရသည်ဘဝအကျင့်တရား ဘဝပေါင်းမလားသိပါပါဗျာဘာတကောင်ပတ်မိလို့သိပါပါဗျာဘယ်လိုလူတယောက်တတ်ရင်ကိုယ်ကိုယ်ပါဗျာအေးဒီနာရှင်တစ်ပါးကိုရင်တစ်ပါးဦးချင်းတစ်ပါးတတ်မိမယ်ဆိုရင်ပေါ်ပြကြီးပါကိုရင်တိုင်ပြီးလွန်ပြီးအပြစ်ကြီးတယ်ဗျာအဲ့ဒါဒုဒကာမများသတိထားကြဖို့နောက်တစ်ခုတောင်းတဲ့ခရီးချီလာတဲ့တန်ခါခုနှစ်ပါးဘာပိတ်ခံခொနည်းရကြမှာကွဲ့အဲ့ဒါဘာကြောင့်လဲဆိုတော့ဘုရားကသတိမပြု မိမိဘုရားကိုပြုတဲ့ဗတ်ဘုရားမင်းတို့ခုမှယဟန်ဖြစ်တာဟိုတုန်းကနွားကြောင်းသားသူများနွားတွေကိုတနေ့နေ့တနေ့လားဆက်ချက်တွေပြောင်းပြောင်းနွားတွေကြောင်းတနေ့ဖို့တကောင်တွေ့လို့ပြောကြည်ပြတ်ကြည်ဆိုပြီးတော့ဘာညာရေးစီညာရေးလေးပဲကပြေမထွက်ကြည်နဲ့အဲ့တော့အသက်ဖေးကြောင့်ကိုကြီးခမညာနီးရတောင်မို့တဲ့ဝင်ပြေးခဏိနွားတွေပြန်မိဖို့ဖမ်းမှုချင်းရှိဘူး နောက်ရက်မှဖမ်းမယ်လို့ဘယ်ပေါက်ခုနှစ်ပေါက်တယောက်တစ်ပေါက်ပိတ်ခဲ့ဒါပေမဲ့ခုနှစ်ရက်ကြာမှဒီနေရာပြန်ရောက်ဘယ်ပေါက်တွေဖွင့်ကြည့်လိုက်တော့သေမလောက်ခံစားရတဲ့ဘုကြီးဟာတနာစီရကွာလို့ပိဋ္ဌိပရမနိတ္တဝဝိသေသိတုကြောကုံပုတ်ပြီးတော့လွတ်လိုက်ကြမင်းတို့ပုဂ္ဂိုလ်မသားလို့ပါဏာတိပါဒကမထိုက်ပါဏာတိပါဒကမထိုက်လို့ငရဲတော့မကြဒါပေမဲ့ဝတ်မှာအမြဲငရဲမှာအပါတဲ့ မင်းတို့ငရဲမကြပေမဲ့ခုနဘောစုံတိုင်းစုံတိုင်းကုလိုကုဘောပိတ်ခံရသည်က14ဘဝရှိပြီဘယ်နှဘဝ14ဘဝမင်းတို့ဉာဏ်နဲ့73ဘဝမတွေ့ခဲ့ကြဟိုးမိခွင်းစွတ်ကြီးနဲ့တဲဟုတ်ဆွမိမတို့ဘဝပေါင်းဘလောက်လို့မပြောနိုင်ဒီကိုတော့ခုနပါကတော့တရားအထုတ်လာလို့ယဟနာဖြစ်တဲ့ပြင်ဒါနောက်ဆုံးဘဝ14ဘဝမြောက်မှာအထုတ်လို့ဟုတ်ပလား အေးအဲ့ဒါပဲဗျာအဲ့ဒါဘာတကောင်ပိတ်လောင်မှုဒါ၍လူတယောက်ထောင်ချရင်ပိုးပြမကြီးလားအပြစ်ကလေးထက်ပေးပါအောင်မျိုးပိုးပြမကြီးဘူးလားပိုးပြကြီးပါရဲ့ဗျာဒီလားရှင်တစ်ပါးသားရင်ပိုးလေးပြကြီးပါရဲ့ဗျာဘုရင်တစ်ပါးသားမိမဲ့ဆိုရင်ပိုးလေးပြကြီးပါရဲ့ဗျာယဟန်တစ်ပါးသားမိမဲ့ဆိုရင်ပိုးလေးပြကြီးပါရဲ့ဗျာပြောလိုက်ပါပြောလိုက်ပါအားလုံးကြအောင်ပြောလိုက်ပါ အားမနာတဲ့လူတွေတဆင့်ဖောက်သက်ချဘာကြောင့်လို့ဆိုတော့မှားမိရင်ဘွားခတ်လို့မရတော့အေးအဲ့ဒါကြောင့်သက်ရှိသတ္တဝါသက်ရှိသတ္တဝါနတ္တပါနတ္တပါဘာဝရတိတ်ခာဒိမအေးဘာဝရတိတ်ခာဒိမအေးအဲ့ဒါဘုန်းကြီးတို့ဟိုအခြေခံသဘောတရားသိအောင်ပြောအများကြီးပဲဘုရားဟောတဲ့ကျမ်းစာတွေထဲမှာဇတ်ဒေါရဏီပဗောဓိဓမ္မပဒတို့ မှန်ရပြီသာရှိသွားမပေးဥစ္စာမခိုးပါမခိုးပါဘာဝရသိက္ခာထိမ္မာဤဘာဝရသိက္ခာထိမ္မာဤမတိအောင်ယူမခိုးတယ်လို့မထင်နဲ့လက်နဲ့အာနာအုပ်စုနဲ့အနိုင်ချင့်ပြီးတော့ယူရင်လည်းခိုးမှုပဲအဲတော့ဒါလည်းပဲခုနကပါဏာတိပါဏာသိက္ခာဘုဒ္ဓကြီးရဲ့တရိစ္ဆာန်ပစ္စည်းယူတာနဲ့လူပစ္စည်းခိုးတာ အဲအဲ့ဒီတိုင်းပဲအဲ့ဒီတည်းဒီလက်လက်ချင်းနဲ့ကိုရင်ကိုရင်နဲ့ယဟန်ပြည်စီကိုတာပြည်ကြီးတော့ခိုးမှမဟုတ်ဘူးအနိုင်ကျင့်ပြီးတော့ယူရင်လည်းဒီသိက္ခာပုဒ်အေးအဲ့တော့ဘုန်းကြီးတို့ပုံပြင်လေးတစ်ပုဒ်ခုခုပြောတူတူမလေးတို့ရေဒီကနေ့တွေမပါဘူးဟုတ်ကဲ့သူတို့ကရှက်ကြောပြပြီးဆုံးမလို့မရတော့ဘူးလှုပ်ရှင်ရဆက်မိုက်တော့မှာ အဲ့တော့မျိုးဆက်သစ်ကလေးကလိုပဲတူတူမလေးတို့ဖြင့်ရှင်းတော့ကငညိုနဲ့ကန်ကြီးကွန်ထန်ရောက်သွားကြတဲ့ကွယ်အမြန်လန်းကန်ကြီးမှာဆံကုန်တော့ငညို့ထန်ကဆန်းတစ်ခွက်ချီးတဲ့သူကျွေးမပေးရမီလမ်းမှာပဲကန်ကြီးငွေကြိုက်လို့သိသူ့ဆန်တစ်ခွက်အကျွေးကြောင့်ငညိုအိမ်မှာသွားချက်ဖြစ်ရတဲ့ကွယ်ငညိုကရက်သမားရက်တိုက်ဝပြီးပါတော့ကအာတခါတည်းတိုက်လိုက်တာသူ့ဆန်တစ်ခွက်အကျွေးကြောင့် သေပြီးရှင်ပြီးသေရရှင်ရဆိုသုံးဘွဲ့နိုင်တတ်ခဲ့ရလေးဘွဲ့မြောက်ကြတော့မတတ်သားလို့ရှုံးတော့အော်သူသုံးဘွဲ့တော့နာမည်သားပဲလို့ကိုရင်းမစားမုတ်ဆိုရိုက်တတ်လိုက်မသိမရှင်းဆန်းနေဆန်းနေဖြစ်နေအိမ်မပြန်လာ အပုပ်ရေကိုနာချထားတော့နမကြီးကရေတောက်မလို့အလားဆန်းငင်ဆန်းငင်ဖြစ်တဲ့ကြက်ကလေးနမ်းလိုက်တော့ကြက်ကလေးတွေနမပိုက်ထဲပြောင်းသွားအဲ့ဒီနမကမွေးဖွားလာတော့ခိုင်းစီတဲ့အရွယ်မရောက်ငညိုကအရက်သမား အေးသမားတရားမရှိအဲ့ဒါကြောင့်တောထဲမှာတငယ်ချင်းနေနဲ့ဒီနွားလေးကိုသတ်စားမယ်ပြင်းနေတော့ဇယီလင်မယားဒေါသကဖြတ်သန်းအလားအမျိုးသမီးကမောင်းရဲ့နွားလေးသတ်သားကြမလို့နဲ့တူတယ်တနာစရာပါရှင်လို့ပြောလို့သတ်လိုက်တော့အဲ့ဒီကလေးအဲနွားလေးကဒီဓမ္မပိုက်ထဲဝင်သားချက်လမွေးတနေ့နှစ်နှစ်ကျော်အရွယ်စကားပြောရတော့သားဘာစားမလဲငညိုချန်တက်ခွဲ့ တဘာဝတ်မလဲငညိုဆန်တကွက်တဘယ်သွားမလဲငညိုဆန်တကွက်အာကြီးထက်ထားတယ်လို့ငညိုဆန်တကွက်ကလွဲလို့ဘာမှပြောနိုင်မိဘမှာအကြီးကျယ်စိတ်ပြက်လို့ချော့ကမော့ကနဲ့မေးတဲ့အခါဖြစ်ချောင်းကုန်ရှင်လူဝင်စားကလေးဆိုတော့ပြန်ပြောပြလိုက်ကြိုက်တာမြင်လားလှဲပေါ်မှာသံအိတ်တင်ပြီးဥညိုရရှိရသွားဟိုရောက်တော့မှကလေးကငယုမင်းငါမမမိဘူးငါကန်ကြီးလေကွာ မင်းနဲ့ကွန်ထမ်းရောက်သွားတော့လမ်းကုန်လို့ဆန်တစ်ခွက်ချေးတာမင်းဆန်တစ်ခွက်မပေးရနဲ့ငါမွေကိုက်လို့သေးတော့ကွာမင်းအိမ်မှာငါချက်ဖြစ်ရသုံးခွက်ငါအနိုင်ကျဲခဲ့ပြီမယ်လေးပွဲမြောင်မင်းငါရိုက်တာဖြစ်တယ်ဓမ္မကြီးလာနန်းလို့ဓမ္မကြီးပိုက်ထဲပြောင်းအဲဒီကမွေးလာတော့သတ်စားမယ်လို့တော့ဒီအမေဖေလာလို့အမေပိုက်ထဲမှာပြောင်းမွေးလာတော့ငါပစ္စကငညူဆန်တစ်ခွက်ပြီဘာမှမပြောနိုင်တော်တော်ရက်စက်တဲ့ငညူရဲ့အဲတော့မှငညူကအာတန်ကြီး မင်းမမသိလို့ပါကွာတသက်လို့စားတော်ပြီငညို့မင်းဆန်တခွက်ကြွေးကြောင်းကျဲဘဝနွားဘဝနဲ့ငါကြွေးဆရရဲ့မင်းအိမ်ထဲကခွေးကျင်းကဝက်ဘဝနဲ့ငါဘယ်တော့မှထွက်ရမှာမဟုတ်ဘူးဟောလဲပေါ်မှာဆန်တဲ့အိပ်ပါတယ်ယူထားလိုက်မင်းကြွေးကြည့်ပြီကြည့်သဘောတူယူစားတာတော့မပေးတော့ကြွေးဆရပါတယ်တရိစ္ဆာန်ဘဝတရိစ္ဆာန်ဆိုတာငရဲပိဿာငရဲ ငရဲတိရိစ္ဆာန်ပြိဋ္ဌာဆိုလည်းပဲအပယ်လေးပါမဟုတ်လားအဲ့ဒါပဲကြည့်တာလူများပစ္စည်းကိုသဘောတူယူတာတောင်ပြန်မပေးရင်အပယ်ကြတယ်ဆိုတာနားလည်ထားတိရိစ္ဆာန်မဟုတ်တိရိစ္ဆာန်ဆိုတာငရဲငရဲတိရိစ္ဆာန်ပြိဋ္ဌာဆိုလည်းပဲအပယ်လေးပါမဟုတ်လားအဲ့ဒါပဲကြည့်တာလူများပစ္စည်းကိုသဘောတူယူတာတောင်ပြန်မပေးရင်အပယ်ကြတယ်ဆိုတာနားလည်ထား ဒါကြောင့်မပေဥစ္စာမပေဥစ္စာမခိုးပါမခိုးပါသာဝရသိက္ခာထိမ္မာဤသာဝရသိက္ခာထိမ္မာဤမမြတ်ခြင်းရာမမြတ်ခြင်းရာမခြင်းမာမခြင်းမာသာဝရသိက္ခာထိမ္မာဤဗျာဘယ်လိုပြောလိုက်လဲဗျာနာယာထိမ္မာဟယ်လိုမလုံးမိမှုသာဝရတဲ့တော့ပါတော့မယ်နော် ဘာဝနာတိတ်ခါဒိမ့်မဲ့ယောက်ျားတွေဘုန်းကြီးဟုတ်ပြီးတော့မိန်းမတွေဒီလားရှင်ဝတ်တော်မှာလားအင်းတန်ရတန်ကြီးလေးလုပ်ပါအေးအဲ့ဒါကတိတာတရားနာယထိမ့်မာဤဥပုံနေဆိုရင်ဥပုံဆောင်ရထိမ့်မာဤအဲ့ဒီလိုလေးလုပ်ပါဒါကြောင့်တလ၄သင်းတော့မပြင်းမရိဒုပရိဒရေအိမ်တော်ရေးလောကကိုကြောခိုင်းပြီးတော့ဥပုံဆောင်ပါ အိမ်တော်ပြုတာကို အပြစ်လို့မဆိုသာပေမဲ့အဲ့ဒီလုပ်ငန်းကိုတော့ဓမ္မစကြဘုရားတရားဥမာဟိနောကမ္မောပောထုတနိကောနာရီယောနတ္ထသဟိတောစကလုံး၅ခုနဲ့ပြောခဲ့ဟိနယုံရနဲ့အလုပ်ပါဟုတ်တယ်ကိုကျင့်ကဝတ္တရိဌာန်လည်းပဲအိမ်တော်ပြုတာပဲကမ္မတောသူတောင်သားတို့ရဲ့လူရိုင်းတို့ရဲ့အလုပ်တဲ့ဘောဓုသနိကအောက်တန်းစားပုထုဇဉ်တို့အလုပ် ဒါကြောင့်သောတာပန်သဂရကနာဂယဟနာရိယာတွေပုထုဇဉ်ဆိုတာအောက်တန်းစားတယ်အနာရိယောမြင့်မြတ်သောအထက်လူတို့ရဲ့အလုံးမဟုတ်ဘူးတဲ့ဒါကြောင့်အနာဂံဖြစ်သွားရင်အိမ်အောင်ရှိရင်တော့မပေါင်းတော့ဘူးတဲ့နောက်တစ်ခုကဘာလဲအနာထသဟိတောအကျိုးမဲ့ကိုဖြစ်စေတတ်တယ်လင်မယားမပြောနဲ့သမီးသားတောင်မှရည်သားလူတုသွားရင်ဓာနဲ့ထိုးဒုံနဲ့ရိုက်ကြတာတွေကြည့်ထားအသက်အထိနောက်ဆက်လင်မယားဆိုရင်တော့မယားထိ ဒီရောပဲဒါကြောင့်အကျိုးမဲ့ကိုဖြစ်စေတာလို့တဏှာလေးတဲ့င်းကနေမြင့်မြင့်မြင့်မြင့်ပြီးတော့မင်းတို့ဖြတ်နိုင်အောင်ကြိုးစားပါတဲ့ဒါသူများအတွက်မဟုတ်ရှောင်းတဲ့လူအတွက်နားရှင်းလားရှင်းပါရဲ့ဗျာနာနားလေးထဲပါဦးနားရှင်းလားနားရှင်းပါရဲ့ မမြတ်ခြင်းရာမမြတ်ခြင်းရာမခြင်းပါမခြင်းပါဘုရားနာယာဒိဋ္ဌမာဤဘုရားနာယာဒိဋ္ဌမာဤဒီနေ့ဆိုရင်ဥပုသ္တောယာဒိဋ္ဌမာဤအေးအဲ့ဒါလေးသဘောပေါက်ဆိုစကားလိန်ညာစကားလိန်ညာမပြောပါမပြောပါသာဝရဘုရားသဝေသွားခြင်းဟမ်မပြတ်သားလိုက်တာ အေးအဲ့ဒါကတော့သာဝရသိက္ခာထိရမှာဇီဝရေးဇီဝရေးလူမျိုးရေးအိမ်တော်ရေးပညာရေးကျမ်းမာရေးနိုင်ငံရေးဘယ်ရေးကြောင့်မှမလျာဘူးတဲ့တို့ပြိဿနေနိုင်မှမလားနေနိုင်ပါဘူးဗျာဘုံမှပြောကဲတူတူမလေးတို့ရေဥဥပုံကြီးလေးတစ်ပုတ်ပြောဦးမယ်ကွယ်ရှင်းတော့ကလူတယောက်ဝါးတွေကိုနှီးချစိုက်ပြီးတော့ပုတ်တွေကက်တွေရက်ပြီးတော့ချမ်းရောက် ရောင်ကျင်စောနဲ့ရွှေနန်းတော်နားရောက်သွားအမှုရန်ကြီးကဟေးကဒါရွှေနန်းတော်ဒါရင်မြောင်းရဘူးမင်းမသိဘူးလားဟာငါတော့ရောင်ကျင်စောနဲ့နေကျွန်သွားပြီဖြစ်လာတဲ့အရေးတော့လွတ်အောင်ပြေးမှာပဲအင်းသိပါတယ်ဗျာအသိမင်းဘာလို့လာလဲဖမ်းလိုက်ရမလားအမလုပ်ပါနဲ့ဗျာရှုပ်ပုတ်တွေကထူးလို့ဘရင်စီပြတယ်ဘာထူးလဲဟင်ခင်ဗျားတို့ရှင်မပြောနိုင်ဘရင်ရှိကြမှာပြောနိုင်မယ် ဘယ်ကြမှာပြောမြင်းရှိကြမှာပြောပါပုဒ်တာရောက်နာနော်အတွေးခေါ်ရှိတယ်ဘာဖြစ်လို့လဲအောင်းလက်ပြောလိုက် အောင်းလက်ကခြေရာတွေလုတ်ကုန်တာလေရှည်တုံးကအေးယဟန်ကောင်းတွေကယဟန်ရုပ်တွေနဲ့ဥပုပ်ဘဝရဏမပြုတ်နိုင်ဘူးဆိုတော့ဘယင်ကယဟန်နေဥပုပ်ပြုတ်အောင်လှုပ်လိုက်အဲ့တော့ဘယ်လိုလှုပ်ရမလဲပြန်မမေးဘူးမေးလည်းမမေးရဘူးဟိုလည်းမမေးရအောင်ကြိုက်ထား အမိတ်ပဲထုတ်ပြီးတော့အဲ့ဒါနောက်ကြတော့သူတို့အချင်းချင်းပေါ့ဟိကောင်ငါဘုန်းကြီးဥပ္ပီရောလုပ်နေတယ်ကွာဘယ်လိုအောင်ဟောပြုမလားမပြုသတ်ပြစ်ပေါ့ကွာဆိုအာပြုမလားမပြုသတ်တယ်သတ်တယ်သတ်ကုန်တော့ဗျာအဲ့ဒါနဲ့နောက်ဆုံးဘေးသာသိတော့မင်းတို့ဘယ်လိုလုပ်ကြတော့ဥပုပ်ပြုမလားမပြုရင်သတ်မယ်ဆိုသတ်ပြစ်တာဟာငါကအဲ့ဒီလိုခိုင်းတာမဟုတ်ဘူးသူတို့ရဲ့လိုအပ်ချက်အကြောင်းချေရာတွေကိုပြည့်စုံအောင်ဖြည့်ပေးပြီးတော့ဥပုပ်ပြုခိုင်းတာ သူ့ဟာအတိဘက်ကနောက်မှရောက်သွားပြီဟိုကသေပြီးပြီအဲ့ဒါကြောင့်ပုတ်ထမ်းသမားကအောက်ပုတ်မပြောနိုင်ပါဘူးတဲ့ဘယ်ကြမှာပြောမလဲအေးအထက်ကြမှာပြောမယ်သူဒါနဲ့ဘုရင်ရှေခေါ်သွားမေတော်မူပါဘုရားသူဗုဒ္ဓေထူတဲ့အဲမောင်မင်းမင်းဗုဒ္ဓေဘယ်လိုထူတော့ထူမထူသမ္မာသာကျွန်တော်မျိုးပုဂ္ဂိုလ်မောက်ထားလို့အထက်ဝင်ကြီးရဲ့အထက်ကြီးနတ်ပြည်6ထပ်မြင်နိုင်ပါလေအောက်ကိုကြီးရင်ငရေကြီး7ထပ်မြင်နိုင်ပါလေ ဒါပေမဲ့မိဘစစ်တဲ့ပုဂ္ဂိုလ်မှမြင်နိုင်ပါလိမ့်မယ်တဲ့မိစစ်ဖစစ်မှမြင်မယ်ဆိုတော့မိုက်ဒီရဲ့ရိုက်ချက်မမြင်ရင်အဲမိုက်ဒီရဲ့ရိုက်ချက်ပဲအဲ့ဒီကြတော့မှအမှုတန်းအငယ်ကံလေးကစကြည့်ပရမသုလူကဝင်ကြည့်ချက်ကြည့်ရပါနဲ့အောက်ကြည့်ပါဒီမဲ့ကတော့မျောနေကြီးနေဟေးဘာမြင်တော့ဆိုတော့ မမြင်တာကိုမမြင်ဘူးပြောရင်ငါလည်းရှေ့ရငါမိဘလည်းကလေးကချီဖြစ်လိမ့်မယ်မြင်ပါတယ်ဗျာဘာလို့ထားတော့မြင်ပါတယ်လိမ့်နာဗျာဒီလူတွေလိမ့်နာလိမ့်မှမသိဘူးဘာသာမင်းရိုက်မဲ့လူတွေနဲ့တူတယ်ဘာလို့ထားတော့လိမ့်နေတာအေးအဲ့ဒါနဲ့တို့ချင်းပြောရရင်ဒီဘုတ်ထဲက အဲဟောဒီပုတ်စကပုံကလာတဲ့စကလုံးမြနောက်တစ်ယောက်လာလဲမြန်မာလဲနောက်တစ်ယောက်လာလဲမြန်မာဒါနဲ့ဘင်းရဲ့ရှေ့အလဲရောက်ရောမာရမရွှေနှန်းကျော်ရှင်မင်းဘုရားလဲတော့ရောက်ပါပြီဝင်စီတော့တိတ်ပြီးတော့ကြည်လိုက်တယ်တက်ကြည့်တော့လည်းဘာမှမအောက်ကြည့်တော့လည်းဘာမှမဘင်းကကောက်ချက်ချလိုက်တယ်ဒီအထဲရောက်ရင်ဒီလိုပဲလိမ့်စားနေကြတာပါလားပါတယ်ဒီထဲရောက်ဒီလိုပဲလိမ့်စားနေကြပါဘသူက မြင်ပါဘယ်လိုပြောပါလိမ့်မြင်ပါဘယ်လိုပါမြင်ပါဘယ်လိုပြောတာပါတော်ကြအိမ်ကြရင်မေးခါမှသို့လို့အကြောင်းထပ်ပေးရတာအဲ့ဒါနဲ့ပြင်မကလူတွေကတော့အကုန်လုံးဝင်ခဲ့ပြီလေအကုန်လုံးဝင်ခဲ့တော့အဲငါတို့ကတော့စားဖို့နေကြောင့်မတတ်တာလူလိမ့်နေရပြီကွာ ဘယင်ဥက္ကရာကြီးကတော့ဘယ်လိုများပြောပါလိမ့်မလားပါရွှေသားကြောချင်းမင်းဥက္ကရာကြီးဗျာပါဗျာမြင်တော်မူပါသလဲဗျာအဲ့ဒီကြတော့မှမျက်လုံးပြူပြီးတော့နေရွက်ကအေးဒင်းတို့ကဒီထဲရောက်ရင်လိမ့်စားသွားကြပြီငါကမမြင်တာကိုမမြင်ဘူးအမှန်တိုင်းပြောရင်ငါစကားနွားရမဖြစ်ပဲပြီးပြီးတော့ငါမိဘနှစ်ပါးလည်းကလေးကချေဖြစ်လိမ့်မယ်ထူပါဘူးမြင်ပါတယ်ဗျာ ကလေးတို့ရေပုံပြင်ကလေးကတော့ဒါပါပဲကွယ်လကားလိန်ညာလကားလိန်ညာဘမလားလကားလိန်ညာမပြောပါမိုးလုံးကြည့်တော့မလိုက်ပါတော့အဲအဲ့ဒါပဲရေးကိစ္စမှမလိမ့်နဲ့သို့မူရည်သေးသာမူရည်သေးသာမသုံးပါမသုံးပါ လေအဲ့ဒါမူရစေပါဆိုတာမလုံးဝတာဘာမှမရှိတော့ရဲတော့ပြီးမတတ်တာလဲတတ်မှာပဲမတတ်ရဲတာတတ်တယ်မကိုရဲတာခိုးတယ်မလျွန်ကြည့်တာလွန်ကျွေးရတယ်မလေးရဲတာမလုံးဝနဲ့လို့ဘာမှမရှိလို့ရက်သေးတာမတော့ပါနဲ့မရောက်မှနဲ့မဝဲပါနဲ့ဒါပဲကြိုက်တော့နေလွဲညသာနေလွဲညသာသာတရားနာရဒိဋ္ဌာယဟယ်လိုဘာပြောလိုက်တယ် နေလွယ်ညသာနေလွယ်ညသာတရားနာယထိမာရဝပင်အိုးလုံးမောက်ခွဲလုံးဘူးသူတရားတရားလေးကြီးမှာပေါ့အဲ့တော့ဒီသိက္ခာဘုကသဘာဝဖေးတဲ့ပါဇက်ဘာလို့အငတ်ထားတာလဲလို့ကွန်မြူနတီတွေးမတွေးနဲ့အေးညာသာတလ၄ချက်ဒီဘုတ်၄ရက်မိသားစု၅ယောက်ပဲပြောကြတယ် တယောက်မှ2000အဲတယောက်ကို900ဒါပေမဲ့မရပါဘူးတဏှာသင်္ကေတအနေအပြင်တယောက်900ညစာမစားခြင်းဖြင့်လူ900ဆိုတော့ငွေ2500ဥပုဂ္ဂ400ဆိုတော့1000 တလားဆိုတော့တသောင်းတနည်းဆိုတော့တသိန်းနှစ်သောင်းရှုမယ်ဆိုရင်ရှုငွေဖြစ်နေအမြတ်မထွက်ဘူးလားထွက်ထွက်ထွက်ထွက်ထွက်ထွက်ထွက်ညက်တော့ပါရဲ့ဗျာရှုငွေဖြစ်နေအမြတ်မထွက်ဘူးလားညက်တော့ပါရဲ့ဗျာတဲ့ကြောင့်သောရှင်မယားငါဝတ္တုတရားငရီတရားကုလတရားဘုန်းကြီးတွေကျင်းပါကုသိုလ်ပြုလိုက်မယ်ဆိုရင်အမြတ်မထွက်ဘူးလားအမြတ်တော့ပါရဲ့ဗျာနောက်တစ်ချက် မြားစာတဏကိုနှစ်နာရီနဲ့ပြီးမလားအဝဲအုပ်ချက်အုံးခုံအုံးပြေအုံးပုံမအချက်အုံးပြုံးလူအုံးနာအုံးဘုံကောင်ပြေအုံးရှင်အုံးစာအုံးတောင်းမလီမောရောရှင်းအုံးကြောအုံးနှစ်နာရီနဲ့ဆုံးကြအဲ့တော့အဲ့ဒီပို့တဲ့အချိန်ကလေးနဲ့တဏှာယီဝိပဿနာအထုတ်ရင်ကုသိုလ်ပေါင်း1800 ကုသိုလ်ပါမလား1800နှစ်နာရီဆိုတော့3600အတရက်ပဲရှိသေးတယ်အဲ့တော့တလား၄ရက်ဥပုံဆောင်ရင်ကုသိုလ်ပါတောင်းကြော်သွားပြီမှန်ရလားတနည်းဆိုရင်ကုသိုလ်တသိန်းခွဲခန့်ရသွားပြီအဲ့ဒါကြောင့်ကုသိုလ်အမြတ်ထွက်ဖို့ရညသာမစားခြင်းဖြစ်ပါလေရှင်းမလားရှင်းပါပါဘုရားရှိသွားကာဝယ်ရှုမြင်ကာဝယ်ရှုမြင်အလားမြင်အလားမြင် တရားနာရသိပါ၏မစိုးဆိုရင်တော့ဟိုထဲသွားအဋ္ဌဝင်ရမှာမစိုးလို့ပြင်ပနေရတာတော်သေးတာပဲအဲအဲတော့အခုကသင်ချင်းမှုတွေကလည်းပဲဘုန်းကြီးတို့ထက်တရားဓမ္မတွေကပိုသိပါပြောရရင်တော့ဟလာအဖေနဲ့သမီးမောင်နဲ့နှမမေနဲ့သားဟလာ အမနဲ့မောင်ချိမတော်တဲ့ဟာဒီဖြစ်ကုန်ကြပြီ အဲ့တော့တို့ဘာသာရေးမှာဘုန်းကြီးနဲ့ဒီနာချေဟာဘာသာရေးကောင်းတာဘုန်းကြီးဆိုတော့ကိုရင်ဦးချင်းပေါ့အဲ့တော့ကိုရင်နေမှာအောက်ကတင်းမယ်ဘယ်နှထပ်လဲခုနှစ်ထပ်ရည်ချင်းနဲ့ပစီလင်းဝဲရည်မျိုးရည်ရမလားဘီးဒီအောင်တဲ့ရည်မျိုးရည်ရမလားအောင်ပဲမိမတွေသင်္ကန်းမိုးကောင်းလို့မပြောနိုင်တာထား ယောက်ျားမှန်ရင်ကိုရင်တော့မဟုတ်ခဲ့ကြလားမှန်ပါဗျာကိုဝတ်တဲ့သင်္ကန်းဘဏ္ဍာမှမသိတော့သင်္ကန်းကိုအဝါနဲ့ထိုးပြီးပြန်ခဲ့ကြတယ်ဘုရားဘာသာတွေအဲ့ဒါတွေခက်တာဒါကြောင့်မနေ့ကင်ကကိုရင် အသေးဆုံးကလေးရွေးပြီးတော့ကိုရင်ပြစမ်းပါလို့ပြလိုက်လိမ့်မယ်ခုနှစ်ထပ်မနှစ်ထပ်လေခုနှစ်ထပ်ရှိရတင်မိုင်ကိုအထပ်ထပ်ဆိုပြီးတော့မှအဆက်ကြောက်ကားဝယ်ထားတာဧကတိဟိုဘက်ဒီပဲခုံလိုက်ကိုထပ် ယ်နှခလဲ900အဲအဲ့ဒါဒီဒီဘုန်းကြီးတို့သင်္ကန်းရင်ဆိုတာလက်ဘင်းလေးပေါ်ရုံလက်ပြားခြေပြားပေါ်ရုံလေဟောသင်္ကန်းရှင်သူ့သွားပြခိုင်းပေါ့အောက်ကချွေကအိမ်ကြီးအပေါ်ကအိမ်ကြီးလက်ရှင်သူတို့မှအိမ်ကြီးလက်တော့မရှိဘူးကြိုက်ကြီးကိုယုံလေးဓာတ်ဘဏ္ဍာလေးဓာတ်ပါဗျာအဲ့တော့ဒုခင်မြို့သမီးများရှေ့ရလက်တလွားတဲ့နောက်ကလက်တလွားတဲ့ရှေ့ရလက်ပြည့်နောက်ကလက်ကိုယ်ဒီလိုလုံးလည်းဘာမှရကြရမရှိဘူး အင်ကြီးလေးကလည်းဘာဘာလတ်လတ်ဝတ်ထားတယ်ရေချိုက်တာသိမများဘူးချက်ရအောင်ဘုန်းကြီးများဆွန့်ခိုင်းရင်ဒါမျက်စိမိတ်ကခံရမယ့်ပုံစံမျိုးပါအနာနာကလူရှင်တော်ကပ္ပိယရှိရင်မသက်သာဘူး leverage လွန်သွားရင်ကွယ်တာဝန်မယူအေးတခါတုန်းကကြားဘူးလေရိတ်တာတခုရုပ်ရှင်မင်းသမီးတယောက်က မွေးနေဆန်းသွားကြွေးတာပရာစီယာပါဘူးတဲ့ဘုရားဖြစ်မဲ့နေသူသာတာဘာဆုံးကဩအဲ့ဒါသတိထားကြဩအေနဲ့သမီးမောင်နဲ့ညီမမအေနဲ့သား အမနဲ့မောင်တို့တို့ကြည့်မမြင်ရှုမရဲတာတွေဖြစ်ကုန်ပြီဘုန်းကြီးဩစတြေးလျကပြန်လာတော့စင်ကာပူလေးများချိန်ရဗမာပြည်ကအဆိုးကျော်ဆိုလားအချောက်ကျော်ဆိုလားအပြုတ်ကျော်ဆိုလားပေါင်းမီလေးဝတ်ထားတာပေါင်တဝက်နှခမ်းမနာတွေကပြတ်တယ်ဘုန်းကြီးကဒေါသဆိုတော့အောင်းမင်းဒီကောင်မလေးတွေချုံနေရတယ်ပြောလိုက်ဟုတ်တယ်လေခြာစားလွတ်လိုက်တာလေးမြန်မော်တက်တော့မမင်းကြီးကရှေ့ရရောက် ကိုကနောက်ကနေပြီးတော့ရင်မဘုရားဘုရားရှိပါကိုမပေါ်လိုက်ပါဘုရားဘုရားဘုရားရှိပါတလားလုံးထူတောင်းနေအေးဒါကြောင့်ဘုန်းကြီးဒီလာခြင်းဆိုတာတို့ဘာသာကြီးကောင်းဆောင်သူတို့ရဲ့ဝတ်စားခြင်းမုံလေးကို နီးမိပြီးတော့အမျိုးသားအမျိုးသားဝတ်ဆုံးပြည့်ပြည့်စုံစုံအမျိုးသမီးအမျိုးသမီးဝတ်ဆုံးလုံလုံချုံချုံကလေးနဲ့ရည်ကျင်းမှုတည်းဘာသာရဲ့တည်းပြန်ဖော်ကြပါဦး သဘောပေါက်မလားအဲဒီသဘောပေါက်ရင်တော့မပြင်းမဲ့တဲ့ဒီတိုင်းပဲနေကြပေါ့ဓမ္မကိုအာနာတိမာကိုအဲဆိုမြင်မြတ်နေရမြင်မြတ်နေရမနေပါမနေပါရာနာရာသိမာပြီးတော့ဥပုံဆောင်ရာသိမာအေးအဲ့ဒါပဲအဲ့တော့မြင်သောနေရာမြတ်သောနေရာနေတဲ့ဆိုတာမာနဖြစ်တတ်တယ်မာနကလောကီကြီးပွားရေးလည်းတောင့်ကျတတ်တယ်လောကုတ္တရာကုသိုလ်ရေးလည်းဖြစ်စေတတ်တယ် ဘုရားနဲ့တစ်ချိန်နဲ့မွေးလာတဲ့မြင်းပြီးတွေတစ်ဆက်ကနဲ့မွေးလာအရွယ်တော်29နှစ်ဒီအတွင်းနဲ့နောမပေါင်ခန်းကိုသူကိုယ်တိုင်ပို့ခဲ့လောင်းတော်ကမင်းငါမင်းမြောက်သား၅ပါးခမဲတော်နဲ့ထွေတော်ရှိတောင်းမျိုးတော်ပေါင်းတွေဒီပို့လိုက်ငါအသက်ရှိတယ်ဆိုရင်သူတို့ဖြေတာလေမင်းနောက်မှလာသင်္ကန်းဝတ်အဲနဲ့ဘုရားအလောင်းဒုက္ခရစီရဲ့6နှစ်ကျ9နှစ်မြောက်တော့ဘုရားဖြစ် တရားဖြစ်တဲ့အခါကျတော့ရှင်သာတိဗုဒ္ဓရာနဲ့ဇမဝလံဝဲရကရောက်အဲ့ဒီကြတော့မှသာနာကရဟန်းပြီးလိုက်လာတော့အမေဘယ်ကသာရိပုဘယ်ကမဝလံတိဋ္ဌထမွေးတော့ကသင်တော့မရှိသေးပါဘူးပုတ်ချမ်းမြက်ပေါက်ငါဖွားပဲတော့လာမသိရတဲ့နဲ့တဏှာခြံထားတဲ့နဲ့ဘောဟောဘဝတကွက်ကလေးမှာဖွားပဲတော့ဆိုတဲ့မာနပါလေအေးသိဒ္ဓထာကလည်းအခုအောက်ချေတော့သွားပြီ ငါနဲ့လက်စားဖို့ကစားပဲဒီမှာငါပို့ခဲ့တာငါပြန်มาသူတို့ပြန်ခဲ့ရတာငါလာမဲ့သူသိဝဲတဏီယာယာတဏီယာခြံထားတဲ့ဇာနဲ့အခုတော့ခြံမထားဘူးဘောရမကလည်းအောက်ချင်လွတ်သွားပြီဖွားဖက်တော်ဆိုတဲ့မာနအဲ့ဒါကြောင့်ဖွားဖက်တော်ဆိုတဲ့ဘုရားလောင်းအသက်ဘုရားကိုရောမြတ်ကြီးတက်တော်80ပြည့်လို့ပြိဋိနိဗ္ဗာန်သံသွားတယ်ဆန္ဒယဟံဘာတရားမှမရခဲ့ဘူး ဘာကြောင့်လဲအေးဒါကြောင့်ဒုဒကာရမတွေတတိထားမြင့်သောနေရာမြတ်သောနေရာနေမာနဖြင့်မာနဖြင့်လောကီရှိဘဝလည်းပြတ်မယ်လောကုတ္တရာတရားလည်းပြတ်တယ်ဒါကြောင့်မြင့်မြတ်နေရာမြင့်မြတ်နေရာနေပါနေပါဥပုနေဥပုသောရာခြင်းပါအေးအဲ့ဒါလေးတွေသိရှိပြီးတော့ထိကြပါဒါအပြေးလွှာချင်းချုပ်ပေါ့ Bye. တရားဟောပါလားပြိဿဟောရပါဘူးဗျာကိုးနာရီကပလင်တက်တာဟုတ်ပါဘူးရှင်းနာရီကပလင်တက်တာအခု9နာရီမိနစ်20ကျော်သွားပြီအဲ့ဒါတရားမဟုတ်သေးဘူးလားခရားကြီးတို့လူတွေကိုကြည့်တဲ့မြင်ဘင်းရဲ့နောက်မှမသိလှိုင်မှမသိကြာရင်တော့ ကိုရောက်သွားလိမ့်မယ်နော်အဲ့ဒါတရားပဲဩဃာသကရောရွှေရှင်တန်တရားသရဏဂုံရှင်တန်တရားသီလရှင်တန်တရားဘယ်နှပုတ်ပြီးသွားပြီ။ကဲကျင့်တတ်ပလား။ကျင့်တတ်ပါဗျာ။ဒီနေ့ဒီပါဗျာ။ဘာဘာဆင်ရပေးတာလို့မကျင့်တတ်။ကိုဆုံးကိုစားပြီးလာဟောတာမကျင့်တတ်ဘူးဆိုတော့ဆုံးကြိုက်များလာဖို့ရင်တော့ကိုရောဖန်းထောင်ချအောင်လို့ အေးဒါကြောင့်အခုဘုန်းကြီးတို့သရဏဂုံ၃ပါးနဲ့၈ပါးသီလဒါအခြေခံ foundation ပေးသွားပြီအဲဒီတော့ကအေးနောက်ပိုင်းတရားဘုန်းကြီးတို့မိနစ်20အဲ35မိနစ်ခန့်လောက်ဟောရအလုံးစားဆုံးတနာကြီးပေါ့ဒီလောက်ဆိုရင်တော့တင်းလောက်ပါပြီထင်ပါတယ်တိုက်တာအဲ့တော့ဘုန်းကြီးတို့တရားဓမ္မများ သေမဲမကြောက်ရဲရဲတာဟုဆိုတဲ့ကောင်းကြီးလေးနဲ့ဒါနောက်ပိုင်းတရားခုနကဘောဂတာကရောကျိုးတရဏဂုံတီလာရှင်းနာကရှေ့ပိုင်းတရားပေါ့အဲ့ဒါသေမဲမကြောက်ရဲတာဟုဆိုတဲ့နေရာမှာတို့မွေးဖွားခြင်းကာလကမိသူမဆုံးဘယ်သူမှဘာမှမတတ်နိုင်ပဲမြို့ဆိုရင် MBS net တောင်းတော့ဆိုရင်ငွမ်းဆွဲဆရာမရဲ့တောင်းနဲ့တို့လူဖြစ်ခဲ့ကြတယ် ကိုဘာမှမလုပ်နိုင်ဘူးသေတဲ့အခါကျတော့ကိုအလောင်းကိုပြင်ရတော့သေတဲ့အခါအမိဘအဲ့တော့လက်တို့ကလာကူမလားဝမ်းသွဲချေဟာမကကူတော့ဘူးပြိဒါလက်တွေကလည်းလက်ဆောင်သွားကိုအလောင်းကိုပြင်ရတော့မဲ့အခါအသေးကောင်းအလောင်းလှဖို့အရေးမကြီးဘူးလားရေးကြီးပါရဲ့ဗျာဒီတော့လက်ရှိတော့မမှာပါ အေးအဲ့တော့ကိုယ်လောင်းကိုပြင်းတတ်ကြဖို့ပေါ့အဲ့တော့ဘုန်းကြီးတို့ညသောဘုရားလက်ထက်တော်ကာလတုန်းကမြို့သားကြီးတရားဒါနသီလဝိပဿနာပေါ့ပါလေဒါနသီလဝိပဿနာအဲ့ဒီလုပ်ငန်း၃မျိုးကိုအမြဲတစေအာစိဏကံဖြစ်အောင်ပြုအထူးအဖြင့်ခရီးရှိစီးပွားရှာထွက်မယ်ဆိုရင်ပိုလို့ပြု တနေ့လူပေါင်း900နဲ့ပင်လယ်ခရီးသွားမယ်အခါပို့ပြီးတော့ဒါနသီလဝိပဿနာတွေပြုလူပေါင်း900နဲ့သင်္ဘောပေါ်လိုက်သွားဟိုးရပောင်းများစွာကြာပင်လယ်ထဲရောက်မှလိုင်းလေထမ်းလိုင်းလေထမ်းတော့သင်္ဘောကြီးဟာလေကြီးဟာနစ်မြုပ်တော့မဲ့အခြေအနေဖြစ်လူပေါင်း900တော့မြမဗိဒ္ဓနုတကိုးရှင်တွေတန်တခေတော်မူပါယူတော်မူပါပြေးသွားလှုပ်ရှားအငြိမ့်မနေဣန္ဒြိမယ အဲ့တော့ခဏမြို့သားကြီးဟာဒီဘေးကတော့ပြေးမလို့တသက်တခါသေးရအဲ့တော့ငါအလောင်းတော့ငါပြင်မတော်မယ်လို့လူပေါင်း900နဲ့ခေါ်ပြီးတော့သင်္မောဥလေဥမှာအခုကတရားထိုင်နေတဲ့ယောဂီရဲ့ပုံစံမျိုးနဲ့ကိုပြုတဲ့ဒါနာကိုပြုခဲ့တဲ့သီလကိုပွားခဲ့တဲ့ဝိပဿနာတွေရှင်ရင်းနေအဲ့တော့ပရမပြုတော့ကဒါနာ ပရမပြေတော့ကလူတဲ့ဓာတ်နဲ့ဆိုတာဘာလဲနောက်တစ်ခါခုလေဥဖို့ရောက်တော့ဘယ်သူမှမလူဘူးမိမိဟုတ်လားအာသင်္ဃတိမနရစသည်လူထားခဲ့တာလေးပြန်ပြီးတော့အောင်းမိတော့ရှားကလုတ်တတိတမထကုသိုလ်ဖြစ်သွားဘာကုသိုလ်ပြုတော့ကယူယူဒါနပြန်အောင်မေတော့အေးသမထကုသိုလ်ဖြစ်တယ်ပရမတော်ကတော့အလူပဲအလူကလူရန်ပစ္စည်းတဲ့ဉာဏနာလူပဲအဲဒီမှာဒါနယူယူ ပြန်ပြီးတော့ကိုယ်တိုင်နာကိုအောက်မိတဲ့အခါကျတော့စာကနုတ်တတိသမထကုသိုလ်အရှင်းမြင့်သွားဒါကြောင့်ဒုပရိဒကုသိုလ်ပြုပြီးရင်ပြီးပြီးပြောက်ပြန်မထားနဲ့ပြန်နေပြီးတော့အချင်းချင်းကလေးသင်္ကန်းကဘလောက်ဆွမ်းကဘလောက်ဘာညာမို့ပုလူဒန်းနာတွေသင်္ကန်းနဲ့မှတ်တာပေါင်းလိုက်တဲ့အခါကျတော့အများကြီးထွက်လာဒါဘုန်းကြီးတို့သူများလူမှရတာကိုထပ်ဆင့်ပြီးတော့ခဏလူခဲ့တာသိမ်းပေါင်း3000ကျော်သွားပါ ဇာကိုကိုယ်တိုင်မဟုတ်ပါဘူးအမေအဖွေတပြားမှမရဘူးအဖေအမွေတပြားမှမရှိပါဘူးဘုန်းကြီးတို့ကတော်သားစကိုင်းတိုင်းရွှေဘုခရိုင်ရေဦးမြို့နယ်ကအင်ငင်40လောက်ရှိတဲ့ပင်စိန်ခင်းရွာကတော်သားကလေးအခုမြို့တက်ပြီးတော့လူလည်းရတယ်ဒီလိုများမအောင်မေးရနဲ့လို့ပြောတာလားအေးအဲ့ဒါပဲအဲအဲ့ဒါနဲ့ပြိဿရေးတဲ့ အဲ့ဒါဘုန်းကြီးတို့သိမ်းပေါင်း3000ကျော်သွားပါပြီဖြူမျိုးမှာရိတ်သားဖွင့်တာ32နှစ်ရှိဘုရားလေးမျက်နာလာလာသမျှယဟရှင်လူတို့အားဝါတွင်3လတကူတလပေါင်း4လရပေါင်း120ဝင်ကြီးမရှိကုသိုလ်ပြေဟလားမနစ္စနေစ္စမိရေရှိပစ္စည်းအခမဲ့လူပဲသူတို့လူရင်တော့လူမတားဘုန်းကြီးတို့ကတော့ဘလောက်မှဝင်ကြီးမရှိဘူးအဲ့ဒါ32နှစ်ရှိပါပြီပြီးတော့ဖြူမျိုးဝါသူဝါကတဲ့တန်ခါ800ကျော်တို့အားတလတစ်ကြိမ် တစ်ချိန်တစ်ချိန်နဲ့နှစ်သိန်းနှစ်သောင်းကောင်နဲ့အာယုံကျွားလူခဲ့တာလာပေါင်း100ကျော်သွားပါပြီအေးဟိုနေရာဒီနေရာရိတ်သားတွေတစ်သောင်းတစ်သောင်းကျော်လူလာရိတ်သားပေါင်း900ကျော်လောက်ရှိပြီဇာတင်ဓာတ်ကြီးတစ်သောင်းတစ်သောင်းကျော်လူလာကြောင်းပေါင်းတစ်သောင်းကျော်သွားပါဘာကိုတော်တို့ဘာလုပ်ခဲ့တယ်လဲလို့တော့ကြမိမတို့လို့အသေးအမွှားလေးကိုခွန်ကြီးတို့ဖော်ပြအဲ့ဒါရိုးရိုးဒါန ဘာသာနာအဲအဲ့ဒါကိုခုနပြောတဲ့တိမ်ပေါင်း3000ကျော်သွားပြီဆိုတော့ဟောအားများလားအားများလားတော့ယထာယထာတရတိဒရာဒရာပဝုဒတိနောက်များမှကိုလူထမ်းထားတာကိုပြန်ပြီးတော့အောင်းမေ့ရင်တချိန်တရိယတကုသိုလ်တိုးတယ်တချိန်တရိယတကုသိုလ်တိုးပါရဲ့ဆယ်ချိန်တရိယဆယ်ကုသိုလ်တိုးပါအချိန်တရာတရိယတရာကုသိုလ်တိုးပါရဲ့တိုးတယ်အဲ့ဒါပြောတာ ခုနကလူတရားမလို့တော့သူ့ရောက်ကိုလူပဲတဲ့ဌာနပြန်ပြီးတော့ငါဘယ်အတဲကြောင်းတော့ရှိလူရငါဝါသူတင်ငါဒိဋ္ဌိငါအောက်မေတော့ကဟောကုသိုလ်တွေများမလားဘူးလားအဲ့ဒါပြောတဲ့တကားကြီးကသူလှေဦးပေါ်မှာပဲလူမှမမရှိဘူးသူလူတန်းငယ်တာဒီပြန်လင်းပြီးတော့အောက်မေခြင်းဘာတွေပွားဒါနာကုသိုလ်တွေပွားတယ်ပေါ့နောက်တစ်ခုသီလပြုကျင်တော့ကသူဟုတ်လားရိုးရိုးသီလ ဘာသီလားမျိုးသီလားအဲလေးဥပေါ်ရောက်တဲ့အခါကျတော့ငါအာတလမှာရ30လေးရကဥပုံဆောင်တဲ့26ရကငါဘာသီလားအေးပေါင်းလိုက်တော့သီလအင်အားတွေမများဘူးလားမှန်ပါဗျာအဲ့ဒါတွေပြန်အောင်ပြီးတော့သီလနှုတ်တိတမထကုသိုလ်ဘာဖြစ်သွားသီလနှုတ်တိတမထကုသိုလ်ဖြစ်တယ် ဟောဝိပဿနာကုသိုလ်ကတော့ငါရေပေါင်းကြပရိဘိဒဗေနိယငါဘလောက်အထုတ်ခဲ့တယ်ပြန်ပြန်ဆင်ရင်တော့ရက်တိလတိများတော့ဥပသမနုတ္တိအကျိုးမများဘူးလားမများပါဘူးအဲအဲ့ဒါကြောင့်လူပေါင်း900ခွဲပြီးတော့လေဦးတင်မောဥမှာယောဂီပုံတရာကိုပြုခဲ့တဲ့ကုသိုလ်တွေပြန်လီပြီးတော့အောင်မယ်အဲ့လိုအောင်မယ်တော့လူပေါင်း900ကဟာကြောင်းရွံ့လမ်းမှာဩဃာဟိခာနဲ့ တွေ့ရမဲ့အားကိုးရမဲ့ဖြစ်နေဒီဘက်ကြည့်လိုက်တော့လှေဦးကလူလမ်းမြင်တော့ဟာဒီလူဟာတို့နဲ့တလေတဲ့စိတ်တခကြီးတဲ့သွားငါတို့သိရင်သင်လည်းသိရဒါပေမဲ့လို့သူ့မှာတော့တည်ငြိမ်အိန္ဒြေရမျက်နာလေးကပြုံးရောင်တောင်တန်းနေဧကနာအာဟုနဲ့အဆောင်တော်ရှိဟန်တူရဲ့လာဆွေတော်တို့သွားမိကြမယ်အဲ့ဒါနဲ့လေးခုသွားဆွေတော်သင်ဟာကျွတ်တို့နဲ့တလေတဲ့စီတခကြီးတဲ့သွား ကျွတ်တို့သိရင်သင်လည်းသိရဒါပေမဲ့ကျွတ်တို့မှာတော့လူလာဆံခတ်ပြီးတော့အငြိမရင်းအင်္ဂလိပ်မရဘူးသင်မှာတော့တည်ငြိမ်၍ပြုံးရိပ်တောင်သားနေသင်မှာအာဟုရှိသလားအဆောင်ရှိသလားပြောသားမှာအဲ့ဒီတော့မှအမျိုးသားကြီးရဲ့မျက်လုံးပွက်ပြီးတော့အိတ်ရှိတဲ့အမောင်တို့ဟာဘာတွေလဲပြောသားမှာကိမဟန္တာယမေအတ္တိကိမဟံဘာယမေအတ္တိမေဌာနာ ကိမဟံဘာယာမိအတ္တိမေသီလံကိမဟံဘာယာမိအတ္တိမေဝိပတနာသုံးခုဘယ်နှခုသုံးခုပါဗျာဒုပရိဒစကားတွေနားလည်ပြီးသားဒါနရဲ့ဝိဝိဝိဝိဝိဝိဝိပတနာရဲ့သမထဆိုရင်ဟလားဘာဝနာဆိုရင်သမထရောဝိပဿနာရောပါတယ်အဲ့တော့အခုတော့ဘုန်းကြီးတော့သမထကိုမြုပ်ထားပြီဘာလို့သမထအာထုံယုံနဲ့နိဗ္ဗာန်မရဘူး ဝိပဿနာအားထုတ်မှနိဗ္ဗာန်ရမှာမို့လူရင်းကလေးကိုရွေးနှုတ်ပြောဒါနာရဲ့ဒါနာရဲ့သီလရဲ့ဝိပဿနာရဲ့ပြန်ပြောပါဒါနာရဲ့သီလရဲ့ဝိပဿနာရဲ့အေးအဲ့ဒါငါအဆောင်ပဲတဲ့ဘွန်တော်ခီသွားဖို့မိတ်ဆွေကျော်တို့မေငါအာငါမှာ ဒါနာပါရမီမြောက်နိဗ္ဗာန်ရောက်ချင်နိုင်တဲ့မတ်လောက်သားလောက်ဆိုတဲ့ဒါနာကုသိုလ်တရားသည်အတ္တိထေချပိုင်မဲ့လက်ကိုက်ရှိပါပေရဲ့တသမထို့ကြောင့်အဟံငါသည်မရဏံသေရင်ကိုဂိမ့်ပါရမိဘာကြောင့်ကြောက်ရတော့မှလဲနဘာယမိကုဋ္ဌာနထောက်ရေရေတောက်သမို့သေမင်းမကြောက်ရလေပြီတကား ဆွေတော်တို့ရှုံးမှာအားကိုလောက်တဲ့အဆောင်တွေရှိတယ်ဗျနံပါတ်1ကဒါနာနံပါတ်2ကသီလနံပါတ်3ကဝိပဿနာအဲ့တော့ရှုံးမှာဒါနာကဘယ်လိုဟာလဲပြောဆိုလောက်တကယ်အနှစ်အသားရှိတဲ့နိဗ္ဗာန်ပေါက်ပါရမီဒါနတွေရှိပါတယ်ဒီစကားကိုထောက်ချင်းဖြင့်ပါရမီဒါနဆိုတဲ့ဖြင့်ရိုးရိုးဒါနဆိုတာလည်းရှိနိုင်သေးတယ် ဘာဒါနရိုးရိုးဒါနအဲ့တော့ရိုးရိုးဒါနရဲ့ပါရမီဒါနရဲ့ဘယ်နှမျိုးလဲအေးနှမျိုးအေးသူများလူလို့အမောင်းလူဆိုတာလေဟုတ်လားထွက်ရထွက်လူရထွက်ရငါဘာကောင်မှမသိသူများလူတာနဲ့ဆိုပြီးတော့နာမည်ကျော်ကြလူသိများခြင်းလို့လူတာကပကဒနာအလူဘာလူပကဒနာလူပါဗျာဒါနာတော့ခေါ်လိုက်တယ်အဲ့ဒီလူမျိုးနိဗ္ဗာန်မရောက်သူကလူသိများယုံမှာကိတ်ဆုံးသွားနိဗ္ဗာန်မရောက် နောက်တစ်ခုကဗေဒင်နတ်တိုက်ထားရဲ့ရရရအဲ့ဒါကြောင့်နေခင်းကြောင်တောင်ကြီးမှာရွှေတကုံသွားသွားပြီးတော့ခရောင်းနိုင်နေမိထွန်းကြတာလေဘုရားအတွက်ဘာပါတော့ဘုရားအတွက်ကတော့ကိုယ်ဆွဲတာညောသောနာနာရဲ့ရင်းမြင့်တော့ပြောင်းဆက်ပေးတာရဲ့ဒါပဲပဲနေခင်းကြောင်တောင်တော့ပူတော်လာတာကြီးဘာအတွက်ကျိုးဖြစ်မှာလဲတနင်္ဂနွေသားအတွက်တနင်္လာသားအတွက်ပုံပုံပြီးတော့ဘုရားမိတိုက်တာ ဘုန်းကြီးတို့ဆိုတော့ညံ့ညံ့ပြန်တော်မူမှာကြောက်ကယောဂါရှိဟမ်မလွတ်ရပါနဲ့နေခင်လှူဆိုတော့လှူလိုက်ပါဒီလိုပုံထားကသူ့ဘာသူအလိုရှိတဲ့ပုဂ္ဂိုလ်ထွန်းဒါပေမဲ့တို့လူတွေကမိမသားတွေဘာနိုင်လွတ်နိုင်ဘာကင်လွတ်ကင်နဲ့လက်မသိဘူးဘုရားပေါ့ကြောကြောပြီးတော့စတနေ့လာကအတွက်တနေ့ငလိုလာပြီးဝဲ6ခွက်လောက်မှလေးဘွားငနဲ့ဘွားငနဲ့တနေ့လာကြ15 15ခွက်လောက်မှတောက်ကြ22ခွက်လောက်မှ အောက်ကဘယ်ကလေးမျက်ခမ်းကိုစနှုတ်ခမ်းကိုပြာတကိုယ်လုံးလည်းပဲရေကြည့်ပြီးဆွဲကုန်ရေမြင်တော့လည်းဘွက်ပေါက်ဘာအကျိုးများလဲပြောကိုင်းပြောပါဘာအကျိုးများဘူးပလင်ခွက်စလုံးနဲ့လူပါမတားမြစ်ပါဘူးအခုတော့ဘုရားအတွက်လည်းလူသားမဟုတ်တနေ့နေ့တနေ့လာပါအင်္ဂါသမီးတဲ့တချို့ကတခါလေကိုယ်စလဲနဲ့လူသေးတယ်ပိုက်ဆံပေးတယ်အာအင်္ဂါသားတော်ကရေထားတဲ့လူကလောင်းရှာတယ်ရာရင်ရသူပဲရမှာပေါ့ဘယ်ကိုရမှာ လူတွေဟာအဲ့လိုမှားနေတာအဲ့ဒီလိုဒါနမျိုးကနိဗ္ဗာန်မရောက်ဘူးရိုးရိုးဒါနဘာဒါနရိုးရိုးဒါနဒါပေမဲ့လို့အမလေးတရားဌာနကတော့ တောင်းလိုက်ကြတဲ့သူတွေကဘယ်ဘက်ကတဆုပ်ကျဲမျက်နာမြင်သနာညာဇောတိကသတိလမနကပုံနာကာကဝရိယတတိငါဥပဲသူပေး၍မကုန်ရှင်သာရိပုတ္တရာလိုလဲ ဉာဏ်ပညာကြီးပါစေရှင်မောက္ကလံလိုလည်းတကူကြီးပါစေရှင်မာကေတိလိုလည်းလှပါစေဖြူစရာလိုလိုလည်းချောပါစေကဲဆူတောင်းနေရတဘိုးကြီးမဟုတ်လားဟိုသူလူတဲ့ဆွမ်းတော်ကလက်ဝါးလောက်ပဲရှိသူလူတဲ့ရေတော်ဘွက်ကအသေးဆုံးကလေးဘုရားအဲ့ဒီရေတော်ဝက်နဲ့သာဆိုရင်တော့ဘယ်နဲ့လောက်အောင်မလို့ဗဇာတဲလက်နိုင်ပြီးတော့ဈေးစားလေးအဲအဲ့ဒီရေဝက်နဲ့ဈေးလို့တော့မရဘူး ဒါလေးတွေလည်းသတိထားရအောင်ဘုရားပြောင်းတယ်လို့နောက်တယ်လို့နဲ့သမင်းနေပုံဟင်းနေပုံအပြောသေးရအတုံးအတင်းတညက်ခဲလေးရသေးသေးအိမ်ကရှင်ငါတောင်အဲ့ဒါလိုကျွေးသလားအဲအိမ်ကရှင်ငါတိုင်းမှာတောင်တယ်လို့မကျွေးဘူးသူ့အချိုဘက်ရှင်ဘက်သမင်းဘက်ကနဲ့ကျွေးတာဘုရားအဲ့ဒီလိုလောက်တာဘယ်သူကဖြတ်ထားကြတယ်မသိဘူးဘယ်နှစ်တနိုင်ငံလုံးအဲ့ဒါကြီးတွေလုံနေကြတာအဲ့ဒါသတိထားဒါကြောင့် ဘုရားရှင်အသေးအကြီးကိုဘုရားတပတ်လျှော့လိုက်ဘုရားသင်သေးလို့ခွန်မကြီးရှင်လေသွန်သီတာထက်ဟင်းအချိုးသွင်းအချိုးအချင်းသွင်းသီတာထက်သွန်ပါပါသေးလက်တော့ကိုဟာတောက်တော်ကြီးလက်ရှိပါပါသေးဘုန်းကြီးတပတ်ဆွမ်းကတယ်လို့ကြာကြာနဲ့နာကသမှာတို့လူတွေလူတွေတိုင်းသာဖြစ်ဘုရားဇွန်လည်းမပါဘူးလက်ရှိလည်းမပါပါတဲ့လက်နိုင်ပြီးစေသားမလားကဲအဲ့ဒါလေးတွေသတိထားရအောင်အပြက်အပြက်နဲ့နှာခေါင်းသွထွက်ကုန်ပြီ အဲ့ဒီလိုဒါနကရိုးရိုးဒါနဘာသာနာရိုးရိုးဒါနတောင်းနာရီကတပုံဒီမင်းကြီးဆိုတော့သင်္ချာနီးနဲ့တွက်ရင် အပေါင်းလက္ခဏာနှစ်နဲ့သုံးနဲ့ပေါင်းရင်ဘာဖြစ်လာတော့များလာလေဘာဖြစ်လာတော့အဲ့ဒါပဲသူ့သွန်းတော်ခွက်ကလေးနဲ့ရေခွက်နဲ့တွေ့တန်းတောင်းမတန်းကိုသာဖယားကနာပိတ်ပြမလိမမင်းကြီးမနေရငါမသားရတဲ့ပုံပြာယူသွားပါတော့ဟဲ့ တောင်းလိုက်တဲ့သူတွေကနားကိုပူးနေတာပဲအဲ့ဒါဘာဒါနာရိုးရိုးဒါနာအဲ့ဒီလိုဒါနာကလူမိုက်လူလိမ္မာတွေကြိုက်တဲ့ဘယ်လိုတွေကြိုက်ကောင်းပြီလူဖြစ်လူချမ်းသာနတ်ဖြစ်နတ်ချမ်းသာပြမဖြစ်ပြမချမ်းသာနတ်ချမ်းသာပြမချမ်းသာလားမမီလို့ထားလိုက်လူချမ်းသာဘလောက်ချမ်းသာလဲ လူဖြစ်လိုက်ခန္ဓာရလိုက်ရေချိုးမျက်နှာပြည့်သပိန်တုံးပေါင်းပြီးဝသားလက်ဒီခြင်းငယ်စွန်ပညာသံပြောင်းခြင်းပြီးပင်အိုနာသေးကဲရှင်ရတာချမ်းသာလားဟောကွာလူချမ်းသာလို့တောင်းတလိုက်တယ်တကယ်ရလာတော့ဘာကြီးတော့အဲရှင်ရကြတော့အဲ့ဒီရှင်ရကြခုနကနွားတတ်တဲ့လေသမားခွေးတတ်တဲ့လေသူမဖော့ပိတ်တဲ့နွားချောင်းသားတွေကိုကန့်တချက်မှရင်တွားပြီ ရှင်ဝရအမြတ်ရှင်ဝရပါဗျာဒီတုံးကမြတ်ပါဗျာအပေါင်းလက္ခဏာဒီတုံးကအပေါင်းလက္ခဏာဒီကုန်းချုပ်တော့ဟောအနုလက္ခဏာဖြစ်သွားပြီဒါကြောင့်ဆိုလိုက် ပေါင်းလက္ခဏာပေါင်းလက္ခဏာကုသိုလ်ဟာကုသိုလ်ဟာရာယူခြင်းသာဥတေသည်ရာယူခြင်းသာဥတေသည်ရိုးရိုးကုသိုလ်ခေါ်ရသည်ရိုးရိုးကုသိုလ်ခေါ်ရသည်လူမိုက်လူညံ့နှစ်သက်သည်လူမိုက်လူညံ့နှစ်သက်သည်တွေ့ထင်ခြင်းသာဖြစ်ပါသည်တွေ့ထင်ခြင်းသာဖြစ်ပါသည်အနုလက္ခဏာဖြစ်သွားပြီအနုလက္ခဏာဖြစ်သွားပြီအမျိုးသားကြီးပြုတာအဲ့လိုကုသိုလ်မဟုတ်ဘူး ပေါ့ပေါ့မြောက်မြောက်ရောက်ရောက်ရရလိုတဲ့နေရာမှာလိုအပ်တာကိုလှူတာအတော်လူတွေကကိုယ်ကဘယ်ပုဂ္ဂိုလ်တွေဘယ်လိုပဲဘယ်ပုဂ္ဂိုလ်တွေဘယ်လိုပဲဆိုပြီးတော့အဲ့လိုဟာတွေလည်းခွဲနေကြသေးတယ်အဲ့တော့ရောက်လွယ်အောင်ပြောရင်ရှင်းတော့ကဥတော်သားနဲ့ဥမော်ကြွားတယ်တူတူမလေးတို့ရေဥဥပုံပြင်လေးတစ်ပုတ်ပြော ဥတော်သားနဲ့ဥမောကြွဥမောကြွကတော့ခုနပကာသနာလူဒီများရင်ပြီးရောဂါရီဘာရီအမိုးဝင်ဆိုင်နေဘုံဒီဟာနေဘူးကြီးကျဲတဲ့တကားလေးပြမကြီးဆိုခြေတော့ကိုဘွက်ပေါက်နေအောင်သွားပကာသနာလူလေဥတော်သားကြတော့လွတ်အပ်တာကိုလွတ်အပ်တော့ပဲလှူတယ်အဲ့ဒါနဲ့ဥမောကြွမှာအလှမတတ်တော့မွဲရောမွဲတော့သူ့ကိုယ်တော်တွေကိုဥတော်သားစီရောက်မယ်ထုတ်ပြီးတော့သွားသွားတော့ သူတို့မှဆင်းရဲတော့ဇာတိကြောင်လေးတို့ချက်အဲ့ဒါနဲ့ပြိတ္တရေးတဲ့လန်ကုလဇေယရောက်တော့ဓမစ်သားမလို့ဖြီလိုက်တော့လေးတိုင်းနဲ့လဲတော့မဲ့ခွေးပိတ်မှလေးတပါခွေးဟာရှင်မကြီးကြည်တာသူခမရလေးတိုင်းနဲ့လဲတော့မလောက်ပဲငါတို့ကထူထူထောင်ထောင်တို့စားမဲ့ဟာလေးကျွေးလိုက်ရမကောင်းဘူးလားကောင်းတာတော့ဒါနဲ့သဘောတူကျွေးလိုက်သူတို့ကတော့ရေတောက်ပြီးတော့ဥတော်သားရရောက်ဟာမော်ကြွားတို့ဗာလဲ ငါကုသိုလ်တွေရောင်းမလို့ကွာအကုန်ရောင်းမှလားအကုန်ရောင်းမယ်ကိုင်းလာကွာဆိုပြီးချိန်ခွင်ချပြီးတော့ဥတော်သားကငွေ30သားချိန်ခွင်တစ်ဖက်မှာတဲ့ကိုင်းတစ်ဖက်ကမင်းကုသိုလ်တဲ့ဘုရားတဲ့ကြောင့်တော့ရှင်မယားငါဘာသူတင်ငါဂရိတင်ငါခုနပကာသနာလူတွေထက်လိုက်ငွေတပိဋ္ဌာထက်ထားတဲ့ဘက်ဘယ်လိုမှမရှင်းနိုင်ငွေတပိဋ္ဌာပဲထက်ထားတဲ့အဲ့ဒါအလေးကြီးငါသားဟာမောကြွားမင်းကုသိုလ်ကုန်မလားကွာ ငွေလေးတစ်ပိဿာငါထည့်ထားတာဒါတောင်မဲ့လေးချင်မရှိသေးဘူးစဉ်းစားပါဦးကွာအဲ့ဒီကြတော့မှစဉ်းစားဟာတော်သားကြီးလမ်းမှာဇေယဓမင်းသားမဲ့လို့တော့ခွေးပိန်မလေးငါကျွေးခဲ့တာကွာအဲ့ဒီကုသိုလ်ချက်ကွာအဲ့ဒီကုသိုလ်လဲထက်လိုက်ရောဟာငွေတပိတာကလည်းမြောက်ကနေကြသွားတော့မှဥတော်သားကသူရှိတဲ့ရွှေတွေစိန်တွေပစ္စည်းတွေအကုန်ထဲတာဘယ်လိုမှလိုက်မပြီးတော့ အဲ့တော့တငယ်ချင်းမင်းနဲ့ငါတငယ်ချင်းကွာငါတဝက်ထားကကြံတဝက်ကိုတော့မင်းကုသိုလ်ငါဝယ်တယ်ဆိုပြီးမင်းယူသွားတော့ကဲတော်ပြီဆိုလိုချက်ကအရင်တုန်းကတော့ပကာသနာနဲ့ပြုခဲ့တဲ့ဥမော်ကြွားခွေးမကလေးကြည့်တော့သူခွေးမလေးဘောကဘာမြတ်သူကတောင်းတာတယ်ဘာတောင်းတာဘူးလိုအပ်တဲ့အချိန်မှာလိုအပ်တာလိုရတဲ့ကုသိုလ်ကဥတော်သားရှိတဲ့ပစ္စည်းတွေလိုက်လို့မိရလားမိပါဘူးဗျာအဲအဲ့ဒါပဲပြိတ္တာ ဒါကြောင့်လိုအပ်တဲ့နေရာမှာလိုအပ်တာလှူတာအကောင်းဆုံးဇီဝယ်တယ်လူတယောက်ကဝင်ငါးချက်တရားလုံးနေတယ်သူကပစ္စည်းရတစ်ထောင်တန်းလုံးနေတယ်အော်ကျွန်မစိုက်ပေးလိုက်မယ်ကျွန်တော်စိုက်ပေးလိုက်မယ်ဆိုရင်တစ်ထောင်တန်းကုသိုလ်ကြီးပြုလိုက်တယ်လို့ပဲသူ့မှာလိုအပ်နေတဲ့ချင်းသဘောပါဗလားအေးအဲ့ဒါလေးတွေဒုဒကာတော့မတွေပြုတတ်ကြသမ်းပါသေးဗျာဒါကြောင့်အပ္ပစံလောပစံတတယနေ့သံဃာတော်တွေဆိုတော့ကိုအိုးကိုခွနဲ့ချက်မစားကောင်းဘူး အဲ့တော့ဒကာဒကာမတွေကပရိယပฏิပတ်အချိန်ကြီးအားထုတ်နိုင်အောင်ဆိုပြီးတော့ဆွန်းလေပါးတွေလောင်ရတာလိုအပ်တဲ့ချိန်မှာလိုအပ်တဲ့ကုသိုလ်ပဲဗျာမှန်ရလားမှန်ပါဗျာအမေခါနေပူတော့ဘာစားမလဲမရှိပါဘူးဗျာဒါပေမဲ့ရေသံဘူးလေးကတ်မလားကတ်ပါဗျာကတ်မလားလမ်းသွားတဲ့ခါပြောတာဟိုလမ်းလျှောက်တဲ့ခါပြောတာကတ်မလားမှန်ပါဗျာ မိုးလုံးပြီမူသာဝါဒတွေလုံးပြန်ပြီအေးအေးအေးအဲ့တော့လိုအပ်တာကိုလိုအပ်တာဆိုရင်အကောင်းဆုံးပဲဥဘောခေါဏကသင်္ဘောဘောကအမျိုးသားကြီးကအဲ့ဒါကိုပြောတာငါလိုအပ်တဲ့နေရာမှာလိုအပ်တာတွေလှူထားတာဘာလို့သူစီကဘာမှမျောလင်းမှုနိဗ္ဗာန်ရပါလို့ဤဒါကြောင့်အဲ့ဒီလက္ခဏာကကိုယ်ကပေးလိုက်ရတော့ကကဏ္ဍသင်္ကေတနိတိနှုတ်သွားတာမဟုတ်လားအနုလက္ခဏာကုအဲ့ဒါပါရမီကုသိုလ်လူလိမ္မာပညာရှိမြတ်တဲ့ တကယ်လို့သူတောင်းတဲ့နိဗ္ဗာန်ရရင်နိဗ္ဗာန်ကခန္ဓာမရှိတော့ကိုခြင်းလို့နာခြင်းလို့သိခြင်းလို့အာဒီခန္ဓာမရှိတော့ခန္ဓာတော့ဝတ်စရာစားစရာသုံးစရာဆွဲစရာနေစရာထိုင်စရာလိုသေးလားလိုပါဘူးအဲအဲ့တော့သူတီတုံးကအနုလက္ခဏာရလာတော့ပါပါ သို့နှုတ်လက္ခဏာနှုတ်လက္ခဏာကုသိုလ်ဟာကုသိုလ်ဟာစွန့်လွတ်ခြင်းသာဥတည်သည်စွန့်လွတ်ခြင်းသာဥတည်သည်ပါရမီကုသိုလ်ခေါ်ရသည်ပါရမီကုသိုလ်ခေါ်ရသည်လူလိမ္မာပညာရှိနှစ်သက်သည်လူလိမ္မာပညာရှိနှစ်သက်သည်ကျွေးချေခြင်းသာဖြစ်ပါသည်ကျွေးချေခြင်းသာဖြစ်ပါသည်အပေါင်းလက္ခဏာဖြစ်သွားပြီအပေါင်းလက္ခဏာဖြစ်သွားပြီအဲအဲ့ဒါတခုတခုရှင်းရင်ကျေရည်ပဲ ကိုက်တော်ပါပြီဒါကြောင့်ယခုအမျိုးသားကြီးကပြောတာကသူဒီအနှုတ်လက္ခဏာဆိုတဲ့ပါရမီဒါနပြုပဲလို့ငါသိမှမကြောက်ဘူးတဲ့ဥပမာပြောရမယ်ဆိုရင်ကွာတဲ့ခြေပစိုးဆုပ်သွားပိုးပစိုးဝဲရမှသိကြသလိုခြေပစိုးနဲ့တူတဲ့ငါလူဘဝခန္ဓာရင်နေလို့ရှဲပြန်သေးပြီစေငါအရှုံးရှိပိုးပစိုးနဲ့တူတဲ့နတ်ဘဝချမ်းသာအရင်နဲ့စောင့်နေတာမို့ငါသိမှမကြောက်ပါဘူး အလုံးနားလည်မလားသို့ဘုဒ္ဓနာထ ဘုဒ္ဓနာသောရေရတောက်ရေရတောက်သေမင်းမကြောက်ပြီသေမင်းမကြောက်ပြီဘုဒ္ဓနာထောက်ဘုဒ္ဓနာသောရေရတောက်ရေရတောက်သေမင်းမကြောက်ပြီသေမင်းမကြောက်ပြီသစ္ဆုဆုတ်ရာသစ္ဆုဆုတ်ရာဘုဝသုသာဘုဝသုသာသေချာဝရပမာဏီသေချာဝရပမာဏီသစ္ဆုဆုတ်ရာသစ္ဆုဆုတ်ရာဘုဝသုသာဘုဝသုသာသေချာဝရပမာ မာကြီးဒေတာဝိဒပမာကြီးအဲ့ဒါအမျိုးသားကြီးရဲ့အဆောင်နဲ့အာဟုမျိုးသားကြီးရဲ့ဓမ္မနဲ့အာဟုကတော့အနတ္တိဘာတွေမပေးတော့ဘူးသီလတရားဘာတရားသီလတရားဒါမှပါရမီမြောက်နိဗ္ဗာန်ရောက်စေနိုင်တဲ့ထာဝရခိုင်လုံသောသီလတွေရှိတယ်တဲ့ဒါကြောင့်ငါသေရမှာမကြောက်ပါဘူးတဲ့ အဲ့တော့လောကမှာသီလတော့စောင့်ကြတာပဲအတူအပြင်ဥပုပ်မစောင့်ကြဘူးလားစောင့်ပါဗျာအဲဥပုပ်တော့စောင့်နေဒါပေမဲ့အခုကစောင့်ကြတဲ့ဥပုပ်ကတရားမထုအစာကျူဘီလူသီလဥပုပ်တဲ့မနဲ့ပိုက်ကဖယ်ရီတို့ဖယ်ရီကန်ဖွင့်ထားတယ်လို့နာငုံကိုက်နဘူးရေတက်ပြီးစီလိုကြက်ထားတယ်လို့လုံးနေအောင်စားတာဘလူဥပုပ် ဘာဘူးပေါ့အဲ့ဒီလိုအစာဝါတော့နေရာကြောင်ကောင်းကောင်းသွားပြီးတော့ချိုးကမောက်ချိုးကဟောက်နေချိုးကဒူးတောင်ချိုးကပေါင်ကာအိတ်လိုက်တာနဂါဘူးပေါ့ဘာဟုဘုရားဟုဘုရားမပွားအိမ်များနဂါသီလဥပုတ်သေးခိုင်အစားလဲဝအေးလဲဝပရိသိပရိယုဂုံတော်ဘွားတရားထိုင်သလားဆိုတော့အိယကနိုးတော့သမီးနောက်မထုံနိုင်ဘူးဆေးလေးတူကောက်ခိုင် တန်တရားစက်ကြီးနိုးသလိုမိခိုးတွေထောက်တာအောင်ပွာပြီးတော့မှအေးကောင်းမှကြီးဟိုတင်းကြပြီလားဒီတင်းကြပြီလားဘယ်ကိုတော့ဘာပြုလို့ဘာပြုဆိုပါလားအေးဘယ်လိုလဲညာလိုလဲဟိုလိုလဲဒီလိုလဲတပတ်အတွင်းသတင်းမရေတာအဲ့လိုနဲ့ဆုံးနေအောင်ပြောလိုက်တာတရားမတ်တဲ့စကားဆက်ရရဲ့သီလာဥပုသ္တေ ဘာဥပုပ်သေရိယဥပုပ်ကဲအဲအဲ့ဒီကနေပြီးတော့ညနေမိုးချိုတော့ကောင်းမှငါပြာမဝိသတော့ပြာအောင်မယ်လေတတာတရားနဲ့ဝေအိမ်ပြန်ပြေစာကလေးသီလာဥပုပ်တဲ့ဘာဥပုပ်သာဝေသီလာဥပုပ်တဲ့ပါဗျာအခုကအဲ့ဒါတွေများနေတယ်ဘုံမျိုးသားကြီးကဒါမျိုးမဟုတ်ချမ်းချမ်းနာနာကိုဥပုပ်သားမှာ အဲ့တော့ဘယ်လိုဟာဈာယနာနာဥပုံစောင့်တာလဲဆိုရင်ဥပုံနေကြရင်၈ပါးသီလစောင့်တည်တဲ့တရားနာတဲ့တရားထိုင်တဲ့ဘယ်နှမျိုးအဲ့ဒီ၃မျိုးပြည့်စုံတဲ့ဥပုံကတကယ်အကြီးချင်းပြီးဥပုံရှင်ဘာတိရဆောက်တည်တဲ့တရားတော်နာတယ်ဆိုရင်အဲ့ဒါကတော့နာမေကံဥပုပ်ပဲရှိသေးတယ်ဗျာဥပုပ်စောင့်နာအောင်ကြိုးစားကြအောင် ပြောတော့မှန်လားပါဘုရားကြီးမလို့မိမှုသာပါတာလေနော်အေးအဲ့ဒါသတိထားအဲ့တော့တရားတော်နာတယ်ရှင်မသီလတော့စောက်ပြီးတရားထိုင်ရမှကြတော့ပြင်းရချပြင်းနေရတယ်အေးအဲ့ဒါနဲ့ပတ်သက်ပြီးတူတူမလေးတို့ရေဥဥပုံလေးလေးတစ်ပုဒ်ပြောဦးမယ်ကွယ်တချိန်ကဒါဝရိနာနတ်သမီးလေးတယောက်လူပြေကိုမမလူနဲ့လမ်းကြည့်ဝါတွင်ကာလဥပုဒ်တွေစောင့်ရတာတော်ရောမြို့ပါဖွေးဖွေးလုံး နတ်သမီးတွေကခေါင်းကုပ်အဲ့တော့ဒုက္ခပါပဲဒီလူတွေသိရင်ဥပုံဆောင်တဲ့ကုသိုလ်ကြောင့်တို့နတ်ပြည်လူလက်နတ်လာပြည်ရင်တော့နေရာတွေတော့ချင်းကုန်တော့မှာဒါနဲ့နာဝတဥက္ကဋ္ဌရှိစီသွားဘယ်သွားနတ်တွေကိုညင်ဥပြပြအောင်လုပ်တာတရားမင်းလေဘယ်သူတွေသွားအေးတရားမင်းတွေသွားတာရမယ်လောက်ပါအောင်ဘာတော့ကဘယ်နေရာဆန္ဒပြလို့လဲပါလေမမမဟုတ်ပါဘူးလေဟုတ် ဥပုသ္တမရတာပြောမလို့တဲ့ဘာဖြစ်တုံးလဲဟာတော်ရောမြို့ပါတဲ့ဝါရွေးဥပုသ္တိစောင်းရတာတဲ့သိရင်နတ်ပြည်ရောက်ကုန်မှာကျမတို့နေရာတွေကျင်းသွားမှာပေါ့အဲ့တော့တရားမင်းကပူရန်ကောနတ်သမီးရဲ့အေးမင်းငါလက်တွေ့ပြမင်း16နဲ့သမီးဖန်သေးလိုက်တရားမင်းအသက်60ရောဖန်သေးအဲ့တော့လူပြည်မှာဥဟုတ်တဲ့ထောက်လှမ်းရေးအဖြစ်နဲ့ဆင်းလာကြ။ဘာအဖြစ်နဲ့ အဲ့တော့တို့အညာမြေမှာကျောင်းတွင်ဥပုသ်ဇေယတခုကျောင်းပြင်မဲ့ဥပုသ်ဇေယတခုအမျိုးသမီးရဲ့မနဲ့မူလင်းဒီအသာတညာလုံးနေပြီးနောက်မနေ့မှပြန်มาဆိုတော့သူတို့ရဲ့ခန္ဓာကိုယ်အငြိအကြီးကြောင်းနေကြငရေကြီးမှသူတို့ကြောင်းပြမဲ့နေတယ်အမျိုးသားတွေကကြောင်းနေမှတယ်အဲ့တော့တရားလင်မယာဥပုသ္တထောက်လိုင်းလာတော့ကြောင်းပြမဲ့ကဥပုသ္တဇေယရှိရောက်ဇေယရှိရောက်တော့မှလက်မှာပရိဒီလက်ဖင်းလက်ပရိဒီသုသတုံးလက်ပရိဒီပတ်လို့လာတဲ့ဥပုသ္တဟိကောမှာ ဘာလဲဒီနေရောက်ကဟဲ့တာဖာသူအရှိလားအဲ့တော့မှပြိဿကြီးဘရင်တော်ဘွဲယုံတန်းကဥပုသေကနှုတ်သီးကောင်းအောင်ဟဲ့ကောင်လေးတွေဒီလိုပါတို့ကျမတို့လင်မရပါရှင်အမလီကြားကမို့ချို့တော့အမလီဟဲ့အမေဝဟိဥမအာမနာဒီဘုရားရတဲ့ကိုပြီးလောက်ရှိတယ်လေယူထားဒီကောင်မလေးကလေဒီစဲလူရှင်လိုများမသာလင်လောက်ထားသလားမသိဘူးကွာ ဘသူတွေကပြောတာဥပုသ္တေမိန်းမတွေကပြောတာဘသူကပြောတာအဲ့ဒါနဲ့တရားမင်းကလက်ကုပ်ပြီးကြောင်းထဲဝင်လာတော့သူများပေးတဲ့လက်ဖက်တို့ခြေတို့ဆေးလိပ်တို့ရင်သွေးတို့တော့ဒကာတွေတော့ပြောနေတဲ့ဥပုသ္တေအမျိုးသားခြေရရှိရောက်သွားသူတို့နှစ်ယောက်လည်းသွားတယ်ဟိုကစကားတွေပြောနေတယ် ဘာလဲกว่าဒါဘာလဲရမလဲกว่าဒါအရှင်းကြီးပဲမင်းရလေလုံးနေရဆိုတော့သိတာပေါ့လေအေးဒါအရှင်းကြီးပါกว่าလေအဲ့တော့အာမင်းလည်းกว่าဗျအဲအမဲယုံနဲ့ဟင်းဦးမှာ အာမနာဆိုတာလို့ဒီဖိုးကြီးကကိုမီးတော့ရှိတာလေယူထားဒီကောင်မာရီကလည်းမသားလင်းလှုပ်ထားသလားကွာဒီလောက်လင်းရှားသလားလာသားမဟာတို့ဘုရင်တော်ဘွဲရုံတာရဲသားလုံးမကုန်ဘူး အေးအေးအေးမင်းပြောသလိုဆိုရင်တော့ဒီဘိုးကြီးမကြခင်သေတော့သေရင်ဒီကောင်မလေးမဆုံးမဖြစ်မယ်လာတို့သွားပြီးတန်းချီဆောင်ရအောင်ဘသူကပြောတာဥပုသ္တေပြောတာဥပုသ္တေယောက်ျားတွေကပြောတာတရားမင်းကအသာလက်ကုပ်ပြီးကြောင်းနောက်ပေါက်ကထွက်တော့မှရေအိုးစဉ်မျက်ကြီးမဲ့ပြီးကြာရနာနာပတိစိတ်နေတဲ့တက္ကမကြီးတွေ့ ဘယ်လိုစိတ်ဓာတ်ရှားရှားနာနာစိတ်ဓာတ်အခုကြီးရွှေတော်ဘုရားဘောတော်စိတ်ဓာတ်မကြမနာ ပေါက်လို့ပဲကြဖြစ်ကြတဲ့သံပယံပဋ္ဌစိတ်ဓာတ်ဘုရားပြောလို့တနင်္ဂနွေကလုံး6နှစ်ကျော်တနင်္ဂနွေကျိုသက်6နှစ်ရှိလို့အရဟံ6ပါးသိမဲ့နေပြီးနေချင်းနေပြီးနေချင်းများများချင်းများများချင်းများများချင်းတနင်္လာကြာ35များများချင်းများများချင်းကျော်လိုက်တောက်ကြကျိုသက်က20နှစ် အဲ့တော့21ပါးဆေးရမယ်ဆိုတော့လူကခန္ဓာကိုယ်ကတဏှိကိုနွားနဲ့လာပြီးအာရဟဒီပရိယလည်းရအိပ်ပြောသွားတယ်မနေ့ကျတော့ခွေဝေလေးပရိကြီးပြီးတော့အဲ့တော့ငါအဋိဌံပြက်ပါပြီဗါတဲ့အဋိဌံပြက်ပါပြီဆိုတဲ့စကားကတဏှိငွေတလင်းကအင်္ဂါဘုရုကြားတဲ့ပရိနေကစိတ်ခဲ့တဲ့ကုသိုလ်တွေအလကားဖြစ်ပြီးလို့ယူတာအဲ့ဒါမိစ္ဆာဒိဋ္ဌိအကောင်းမြတ်မှတ်မနေနဲ့ တို့လူတွေကအဲ့ဒါပဲပရိပယိမြိုင်သိတိပိသာမဝံအောင်ယာဓုတက်ဟလားအချာစီအောင်လို့တွင်နီးပေးလိုက်မယ်မှတ်သွားကြလက်ညောင်းမခံနဲ့ပန်ကားကိုပရိချိတ်ခလုတ်တာလိုက်ဘယ်နှပတ်လို့ရှင်လဲအပန်းရင်များရင်လည်းပြီးတာအကိုပဲအဲ့တော့စနစ်ရဆိုတာအရဟံပရိတလုံးချပူဇော်ဒုဘောခာနောမူရိုက်တော်မြတ်သွားဘယ်ဟာတလုံးချ သမ္မာသမုဒ္ဒသစ္စာလေးပါးကိုကိုယ်တိုင်သိတော်မူသောမြတ်စွာဘုရားတချမ်းပြီးပြီတစ်ဖက်ပြီးပြီအဲ့ဒါမှအနိစ္စတဲ့ပရိစိတ်ကြီးရှင်းမလားရှင်းပါပြီအေးအဲ့ဒါနဲ့ပရိစိတ်ကြီးတော့ခုနကနောက်သမီးလေးကအတော်တဲ့ရေဦးကြီးရေရှိလားကျမခင်မုန်းတဲ့ရေတစ်ခွက်လောက်တိုက်ချင်လို့ဩတိုက်ပါတိုက်ပါအတော်ကုသိုလ်လိုချင်လို့ထက်ထားလားအဲ့ဒါနဲ့ခတ်ပြီးတော့သွားတိုက်တော့မျိုးသမီးကလမ်းကြည့်လိုက်လမ်းကြည့်လိုက်တော့ပြန်လာတဲ့အခါရေခွက်ထားတော့ပြောပြတယ် အေးကွယ်တဲ့မင်းခင်မွန်းဆိုတော့မင်းတို့ကလင်မယားမှငါသိအဲ့တော့ကြီးရင်ချီနေရင်မီပေါ့အေးတဲ့မှန်ရလားကြီးရင်ချီဆိုတော့ကျိုးဆရာတော်တို့66နှစ်ရှိပြီအချီခံရအောင်လို့မှခင်တယ်အာမောဒီနော်ကြည့်ရဆိုတော့ဟိုဘောဘီကမျိုးဝမ်မောဘီကမျိုးဟိုဘောဘီကမျိုးမောင်မောဘီကမျိုးပဲအာမလန်ဒီပဲနော် ရေးရရေးမချီမာပေါ့ဟောဗျာအောက်ကနေမမာတယ်ရေးလို့အေးအဲ့ဒါနဲ့အေးအသက်ကြီးတဏိတာကိုဆုံးမတဲ့ဟိုဆရာတပါးလေးရတာပေါ့အေးခင်မွန်းတယ်ဆိုတော့စောင်းစောင်းမဲ့ပုဂ္ဂိုလ်ရဲ့ငါသမီးကြိုးစားပြုနော်ကိုလင်ကိုသားယူသေးစားပြုတာ ကုသိုလ်တစ်ခုလို့မှားလို့လိုက်ဒါနဲ့တရားမင်းလင်မယားနတ်ပြည်ပြန်ဘယ်နဲ့စိတ်သက်နတ်သမီးမင်းကဥပုသ်ဆောင်တဲ့လူတိုင်းနတ်ပြည်ရောက်မယ်ထင်မလားလို့ ဒီအိုးစင်ကမိမကြီးတယောက်ပဲရောက်မယ်ဟိုစီရဲ့ဘဝအကောင်မကြီးနဲ့ဟိုစီရဲ့ဘဝအကောင်ကြီးကတော့ဒဲဦးတဲ့သွားမှာအခုခေတ်ကဖြစ်ကြတာသာဥပုဒ်တွေများနေပါတယ်ဒါကြောင့်ဘာလို့ရမလဲရှစ်ပါးသီလ၆ဒီပါတရားတော်နာပါတရားထိုင်ပါအဲ့ဒါမှတကယ်စစ်မှန်သောနိဗ္ဗာန်ရဥပုဒ်ဒါကြောင့်တို့အမျိုးသားကြီးကသူ့မှာရှစ်ရှစ်စီစီအနိတ္တာရရှိတဲ့ သီလတရားရှိလို့သူဘာမကြောက်တာသိမကြောက်ပါဘူး။ဒါဆိုကိုသီလထောက်ကိုသီလထောက်ရေရေတောက်ရေရေတောက်သေမင်းမကြောက်ပြီသေမင်းမကြောက်ပြီလိုက်ကိုသီလထောက်ရေရေတောက်သေမင်းမကြောက်ပြီဥပမာပြောမယ်တဲ့မြေအိုးကွဲသွားရင်ရွှေအိုး300မှပေးရတယ်လို့မြေအိုးနဲ့တူတဲ့ငါဘဝခန္ဓာယင်နစ်လို့ဆဲပြန်သေးပါငါရှုံးရွှေအိုးနဲ့တူတဲ့ နတ်ဘဝချမ်းသာအရင်နေ့စောင့်နေတာမို့ငါဒီမှာမကြောက်ပါဆိုမြေအိုးကွဲရမြေအိုးကွဲရရွှေအိုးသာရွှေအိုးသာဒီချာ300ပမာကြီးဒီချာ300ပမာကြီးမြေအိုးကွဲရမြေအိုးကွဲရရွှေအိုးသာရွှေအိုးသာဒီချာ300ပမာကြီးဒီချာ300ပမာကြီးဟောနှစ်ခုရှိသွားပြီဒါနာအစာသီလအစာနောက်တစ်ခုကဝိပဿနာအစာ ဘာပါလဲဝိပဿနာဆောင်အေးအဲ့ဒါဝိပဿနာဆိုတာဝိပေါ်ရပေါ်ရပဿနာရှိမှတာယုတ်တရားပေါ်တော့ယုတ်တရားရှိနာတရားပေါ်တော့အရှိကိုအသိနဲ့ခိုက်အောင်လုပ်တာဘာလဲဝိပဿနာအဲ့ဒါသတိပဋ္ဌာန်တိုင်းသွားရထိုင်လျောင်းလက်ခါပြောင်းကောင်းကောင်းမိုက်၍နေကြလေနိုးဒီကစားအိတ်ချင်းကြပေါ်သမျှယုတ်နှံရှုပါလေအဲ့ဒါအချင်းချင်းဝိပဿနာသွားတိုင်းရတိုင်းထိုင်နေလျောင်းတိုင်း ပြီးတော့နိုးစီကစားအိတ်ချိန်တွင်းမှာအဲရေချိုမျက်နှာသစ်သပင်တို့ကောင်းမိဝစားလဲစားတော့ဝါမျိုးဒီကြီးစွန့်ခြင်းလဲဆိုပေါ်သမ ्या ယုံနာရှုမှတ်တာပါလေအေးအဲ့ဒါအချိန်နဲ့အမျှအထုတ်လို့ရအိမ်သာတက်တုံးမှာဒါနပြုလို့မဖြစ်ဘူးဝိပဿနာကအိမ်သာတက်လုံးလဲမှတ်လို့ရတယ်အပေါ်သွားတုံးလဲမှတ်လို့ရပါဘူးသွားတုံးလဲမှတ်လို့ရပါဘူးအဲအဲ့ဒါကြောင့်ငါဟာအချိန်နဲ့အမျှတန်မိုးရှိတဲ့ဝိပဿနာ စနစ်မှန်ကားစွာအထုတ်ထားလို့ငါသိမှမကြောက်ဘူးအေးဥပမာပြောရရင်တိုက်အိမ်ပြိုရင်တိုက်အိမ်မတက်နေရမလားတိုက်အိမ်နဲ့တူတဲ့လူဘဝခန္ဓာရင်းနေလို့ဆယ်ပြန်သေးပြီစေငါအရှုံးရှိတိုက်အိမ်နဲ့တူတဲ့နဘဝချမ်းသာအယံသင်းဆောင်နေတာမို့ငါသိမှမရောက်ပါဘူးဆိုလိုက်ကိုဝိပဿနာထားကိုဝိပဿနာထား သေမင်းမကြောက်ပြီသေမင်းမကြောက်ပြီဘုဝိပဿနာထောက်ဘုဝိပဿနာထောက်သေမင်းထောက်သေမင်းမကြောက်ပြီအေးဥပမာပြောရင်တဲအိမ်လေးပြိုသွားရင်တဲအိမ်ဝင်နေရာမှသိကြသလိုဆိုလိုက်တဲအိမ်ပြိုရတဲအိမ်ပြိုရတိုက်အိမ်သာတိုက်အိမ်သာသေချာနေရပမာညီသေချာနေရပမာညီတဲအိမ်ပြိုရတိုက်အိမ်သာသေချာနေ အေးအဲ့ဒါပဲပြိတ္တာအေးမင်းမကြောက်ရဲတော့ဆိုတဲ့တရားဤရမနတိတာနာနာဤပြဖို့ရမိနဲ့နေငယ်ပဲကြံမာတော့တယ်အဲ့ဒါကြောင့်တို့တရားဓမ္မတွေလည်းပဲဒါနန္တရတုသတ္ထာယသီလံရခန္တုသဘာဒာဘာဝနာဝိရတာဟွန်တုတရန္တုဘဝသာကရံဘွန်တော်တရားနာပရိသတ်ပေါင်းသူတော်ကောင်းတို့ ဒုံမေသေသူတော်ချင်းပေါင်းတို့သည်သာထာယယရဏသုံးတံကံကံရဲ့ကျိုးမြတ်တို့ယုံကြည်သတ္တတရားကိုကြီးဖြင့်ဒါနံဘေလူဒါနပါရမီမြောက်နိဗ္ဗာန်ရောက်စေနိုင်တဲ့ကောင်းမြတ်သောဒါနတွေကိုတရံတုစေရဏသုံးမှညီညီထား၍ကျိုးစားမသွေလူရန်နိုင်ကြပါစေ။သီလံဒါနမှသည်ရှိသို့ကြည်လျက် ငါးပါးပစ္စတိအထင်ကြီးဟုဆယ်လီပိုင်းချကိုရှင်လို့ခေါ်တဲ့သီလတရားတွေကိုသရခါခါတဲ့ရခန္တုမကြိုမပေါက်မညို600အောင်ရှောင်းရှောင်းကျင့်သုံးနိုင်ရပါကုန်စေဘာဝနာဝိရတာသီလမှတိရှိသူခြေရသမထဝိပဿနာဘာဝနာလုပ်ငန်းထက်တန်းလုံး၌ရှင်လမ်းငွေလျော်ပြောကြီးပြောကြကုန်သည် ဟွန်တူတောင်းနိုင်တာတိုင်းအတုတိုင်းမသွေကိုကြီးကိုငါဖြစ်နိုင်ရပါကုန်စေဘဝသာကရဒါနသီလဘာဝနာခြေပါလေကာမရူပအရူပဟုဘဝပင်လည်းရည်ပညာကြီးကိုလည်းပဲတရဟတုမခင်ရှိတွေသင်္မောလေးဖြင့်မသွေမထောက်ကံကိုရောက်အောင် တောက်လျှောက်မသွေကူမြောက်တော်မူနိုင်ကြပါစေကုန်သတည်းကဲဟောပြောခြင်းနှစ်နာရီပြည့်သွားပြီဘုန်းကြီးတို့ကလည်းစီယူယောဂရှိပါတယ်အဲ့ဒါကြောင့်ဖြတ်မရေးတော့အဲ့ဒါရေသက်သွန်ချမြပေးဝေကြတော့ ရှင်ဘုရားရှင်ဘုရားဤတော်များသည်ဤတော်များသည်ဘင်းနောင်ဘင်းနောင်ဆွမ်းလောင်းအဖွဲဆွမ်းလောင်းအဖွဲဒုတိယအကျိန်ဒုတိယအကျိန်ဓမ္မသဘင်ဓမ္မသဘင်ဘာဝင်လှုပ်ရှားဘာဝင်လှုပ်ရှားတော်ခြင်းများတို့နှင့်တော်ခြင်းများတို့နှင့်စိတ်တူကိုမြတ်စိတ်တူကိုမြတ်ညွတ်ကြလျက်ညွတ်ကြလျက်နေညနေညဓမ္မသဘင်ဝေဓမ္မသဘင်ဝေဒီယောမန္တာဒီယောမန္တာဒုဝေယများတို့ဖြင့်ဒုဝေယများတို့ဖြင့်ဘုရား ဤအရှင်ဘုရားဤယောက်ကယောဂအတွက်ယောက်ကယောဂအတွက်ဤသစ္စာဒါနဤသစ္စာဒါနရှိဝအလူရှိဝအလူအာယုဒါနအာယုဒါနတဲ့အလူကိုအတဲ့အလူကိုဤသက်သွန်ချဤသက်သွန်ချလူတော်ချပါကုန်ဤလူတော်ချပါကုန်ဤဘုမတပါဘုမတပါပြမနာမြို့ပြမနာမြို့အိမ်ဆောက်ကြီးရွာအိမ်ဆောက်ကြီးရွာညာဥစားတောက်ဆိုင်ညာဥစားတောက်ဆိုင်ဦးတင်ဦးဦးတင်ဦးရောကြီးကြီးလိမ့်ရောကြီးကြီးလိမ့်မိသားစုတို့နေ င်သူကိုမြတ်ညွတ်ကြလျက်ရမဝင်5000တို့ကိုဤသက်သွန်ချဓမ္မကိုကိုပါကုန်ဤအနတ်ဆောက်ခြင်းကြောင်းအလူဤထွန်းရဲ့မြင်အောင်အလူမျက်စိအလူတန်ချက်ချက်အချင်းချင်းတန်အလူဘောတော်ရင်ဖြင့်ပြင်းဆောင် ကြိုးစို့ရဟုရရင်ရင်အလူကိုရေသက်သွန်ချဘုရားညပါကုန်ပြီဘုရားကုန်သီလသာပြကြပါကုန်ပြီရှင်းနာတရားနဲ့ဒီမိမကြောင့်ရေတော့တရားအားကြပါကုန်ပြီဒီလိုပေါင်းစုဒီကောင်းမှုကြောင့်ဒီတော်တို့သည်ဘုမနာ တရားဖြစ်သောတရားဖြစ်သောဣဗံကိုဣဗံကိုမြန်စွာမြန်စွာသမပြုရပါလို့ဣသမပြုရပါလို့ဤတို့ပြုသမျှဤတို့ပြုသမျှကုသိုလ်ဣကုသိုလ်ဣဘုဘာကကိုဘုဘာကကိုဒီနေ့ဆက်ကလေးဒီနေ့ဆက်ကလေးဘုံနေကိုကလေးဘုံနေကိုကလေး32ဘုံနေ32ဘုံနေရှိသမျှရှိသမျှတတဝါတွေအားတတဝါတွေအား အေးအလုံးရှိသမျှအသက်ရှင်တ attva တွေကိုကိုပြုတဲ့အတိုင်းကုသိုလ်ရပါစေလို့အမြဝေနိုင်မလားဝေနိုင်ပါရဲ့ဗျာဥဥပုံမြင်လေးပြောအောင်ပြောပါဗျာခြေတုံးကဒကာနဲ့ဒကာမပေါင်းတဲ့နေကလေးနေရမွေးဖားတဲ့ဒကာကပေါက်ပြပြီးနောက်မရယူသွားအဲ့တော့သားလေးနေရောက်မို့ဘုန်းကြီးကြောင့်အထာအကျော်လေးရောက်ဘုရားမြတ်သားလေးနဲ့အရွယ်ရောက်တော့မန္တကနာဆောက်အလူပေးအာပစ္စည်းတွေကရေစက်သွန်းချ အဲ့ဒီမှာသူ့မှာမြမွေဘာမလို့လို့ရှင်မှာကြော်ကြော်နေလို့နောက်ကဘာနဲ့ကအကျိုးကြီးကနေကနိုင်သွားတယ်ဒီကြီးကလည်းမြမပေးနိုင်ဘူးလေတနေ့ကုန်ကြော်ကြောင်းကတော့အိမ်မသားချင်းတိုင်းညချဘိုးကကအမြောက်ကနေကုန်းကုန်းကုန်းကုန်းနဲ့ချဘိုးကြီးမြင်တော့လေနင့်ဝေရမဏိဝေရမဏိဆိုတာရှောင်းပါဒီရတဲ့မယားရင်ငုတ်တို့ရှိသားနဲ့ကြောင်းတောင်းနိုင်သွားတဲ့လင်ကိုမှ သွားပြီဆိုတော့ဟိုကောင်မှမပါအိမ်မှာယောက်ျားမရှိဘူးဆိုမှခင်များအိမ်ကင်းကြသမျိုးစိန်ကောင်းမိမသားကင်းဆောင်လို့မတင်နဲ့တည450 50 900ကင်းဆောင်ကပေးရတော့အမြတ်ကနဲ့ရှင်ပြူဝဲနောက်ကြအသေးကနာအဲ့တော့ဘုံရရဲ့ခွင်းမင်းရှင်မပိဋကမျောနေတယ်မြဝေလိုက်ဝေလိုက်ဆိုတော့ရီကန်နဲ့ချက်ကိုလင်ကိုမနဲ့ရွာစော ဒီလေးပေါ်ချမ်းလာ၍ကြံသမျှအများအခုခွန်ကြီးတို့အများဝင်မဲ့ထဲမှာကြီးကန်းပါလားပါပါဗျာပါပါဗျာဟုတ်ပါမှာချက်ကိုရောပါလားပါပါဗျာသဗ္ဗိတ္တရီသာလူပဲလင်လူပဲဟိုကောင်မရောပါလားပါပါဗျာဆွဲအိမ်ကောင်ပါပါဗျာရာအိမ်မူပါပါဗျာ အကုန်ပါတယ်မဟုတ်လားဘယ်ပါရင်ဆို အလုံးသောတဝါတို့အားဒီတူရသည်မြတ်ပေဝေပါကုန်၏မြတ်ရ၍ကိုစိတ်နှပြချမ်းသာကြပါစေေပရမအမြတ်ကနတ်ဖြစ်၆ဓမ္မပြင်းနဲ့စိတ်နဲ့မှလမ်းဖို့ ဒုတိယအများကမြေပြင်မောရှိတဲ့တတဝါတွေသိနေမှလန့်ဖို့တတိယအများကမြေအောက်ကဘာယနကလုံကုမယခတ်တေစိတ်နဲ့မှလန့်ဖို့သာဓုခေါ်ရမှာပထမသာဓုကနာပြမတို့ကုသိုလ်ကိုသဘောတူဆွေယူလိုက်သလိုသာဓုဒုတိယမြေပြင်ကကုသိုလ်ရှင်တို့ကုသိုလ်ကိုသဘောတူဆွေယူလိုက်သလိုသာဓုတတိယမြေအောက်ကဘာရဲ့နဂါကလုံကုမယခတ်တေရဲ့ကုသိုလ်ကိုသဘောတူဆွေယူလိုက်သလိုသာဓုလို့အမြဝေတိုင်း သာဓုပေါ်တိုင်းညီညွတ်ခြင်းမမစေကိုင်းဝေကြသို့အမြာအမြာအမြာအမြာရော